ဒီကနေ့သာသနာတော်နှစ်2565ခုကောဇာတကိ1383ခုတော်သလင်းလာဇန်17ရက်2021ခု6လပိုင်း16ရက်ကြာသပတေးနေ့ညချမ်းခါကာလမှာစကိုင်းမြို့ရွှေမင်းဝရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဘုံဘုံတို့38ဖြာမင်္ဂလာတရားဒေသနာတော်များဟောကြားလာခဲ့တာဒီကနေ့2021 မင်္ဂလာတရားတော်အပိုင်း29ပေါ့နော်ခန္ဒီစသောဝသတ္တနာတမနာနိစဒတနာကာလေနဓမ္မတာကိစ္စဧတံမင်္ဂလမုဒ္ဓမဆိုတဲ့ဂါထာတော်တွေကဘုံဘုံတို့တမနာနိစဒတနာမင်္ဂလာဒါကိုဆရာကြီးတကုံဥထုံးမြင့်က ဘယ်လိုအတိတ်ပဲလေးဖွင့်ပြီးတော့ရေးသလဲသူမြတ်ပုဂ္ဂိုလ်ဟူသည်မျှကို မကြာခဏတွေ့ဆုံလေလို့ဒီလိုလေးရေးနော်နော်တမနာနိစ္စဒတနံယဟန်တို့ကိုဖူးမြင်ရခြင်းသည်မင်္ဂလာဆိုတဲ့နေရာမှာတမနာဆိုတဲ့စကလုံးလေးရဲ့အတိတ်ပဲကိုဘုံဘုံတို့ကြဲကြဲပြန့်ပြန့်နားလည်ဖို့လိုမယ်ပေါ့နော်တမနာဆိုတာဘယ်လိုအတိတ်ပဲရှိသလဲဆိုတာကိုမြတ်စွာဘုရားကိုတော်တိုင် အတိတ်ပဲဖွင့်ပြီးတော့ဟောတာတဲ့ဒေသနာတွေရှိတယ်ထင်ရှားတာကဘုံဘုံတို့ဓမ္မပဒပါဠိတော်ထဲမှာနမုံတကေနတမနောအဘတောအလိတံဗနံအိဆာလောဘတမပန္နောတမနောကိမ္ဘဝိတတိယောဇသမေတိပါပါဏိအနုံထူလာနိတပ္ပတောသမိတတ္တာဟိပါပါဏတမနောတိပုဇတိတဲ့အဓိပ္ပာယ်ကဘာပြောတော့ဆိုတော့ ဥပြီးတုံးထားကမျှနဲ့တမနာလို့အမိရတာမဟုတ်ဘူးတဲ့နော်ကရုံလေးတုံးထားယုံနဲ့တမနာလို့အမိရတာမဟုတ်ဘူးတဲ့အဘတောအလိတံပဏံအဘတောအကျင့်မြတ်တရားကင်းနေမယ်အလိတံပဏံနော်မဟုတ်တာတွေပဲပြောနေမယ်အိဆာလောဘတမပန်တော်နည်းနည်းလေးကိုလိုချင်တဲ့အိဆာအများကြီးကိုလိုချင်တဲ့လောဘလို့ဆိုတဲ့ ဒီလောဘတွေရှိနေမယ်ဆိုလို့ရှိရင်တမနောကိမ့်ဘဝိတ္တိဘယ်လိုလုပ်ပြီးတော့တမနာလို့အမည်ရနိုင်မလဲတဲ့ဟုတ်လားအကျင့်အကင်းပြီးတော့မဟုတ်တာတွေလုပ်ပြီးတော့နော်လောဘတွေနဲ့ပြည့်နေတဲ့လူတယောက်နော်ဥပီလေးတုံးထားကမျှနဲ့တမနာလို့အမည်မရနိုင်ဘူးတဲ့ဘယ်လိုလူမျိုးဟာတမနာလို့အမည်ရနိုင်သတော်ယောဇာသမေတိပါပါနေအနုံတူလာနေတပ္ပတော်သမိတ္တဟိပါပါဏတမနောတိပုဇ္ဇတိတဲ့ ပုဂ္ဂိုလ်တူတယောက်ဟာအနုထုလာတိတပ္ပတော်ကြီးကြီးငယ်ငယ်အလုံးစုံသောပါပါဏိမကောင်းမှုတို့ကိုတမေတိမိမိတန်တမှာငြိမ်းသွားစေတယ်။နောက်မကောင်းမှုအကြီးအငယ်အလုံးစုံသော မကောင်းမှုတရားတွေကိုမိမိတန်တမှာငြိမ်းသွားစေတယ်။နောက်မိတော့တွေငြိမ်းသွားသလိုမျိုးမကောင်းမှုမိတော့ကြီးကိုနှိမ့်သက်နိုင်တယ်။အဲဒါလိုတမိတတ္တာဟိပါပါဏံနောက်မကောင်းမှုတွေကိုနှိမ့်သက်ထားနိုင်တဲ့ပုဂ္ဂိုလ်ငြိမ်းအေးသွားစေနိုင်တဲ့ပုဂ္ဂိုလ်ကို မနောတိပုဇတိတမနာလို့ခေါ်တယ်တဲ့ဟုတ်လားဒါလေးဟာအလွန်မှမှတ်သားစရာကောင်းတယ်နော်ဘာကြောင့်ဒီကဒါလေးကိုမြတ်စွာဘုရားဟောတာလဲဆိုတော့မြတ်စွာဘုရားလက်ထက်ကဟထကလို့အမည်ရတဲ့ယဟန်တပါသူကဒီသာသနာပြင်ပပရပိုက်တွေဒိဋ္ဌိတွေကိုအနိုင်ရခြင်းတဲ့အတွေ့အကြောင်းတော့လိန်ညာလှည့်ပြားပြီးတော့ဝါရပြိုင်နဲ့အလေးအကျင့်သူကရှိတယ် အဲ့ဒါမြတ်စွာဘုရားရဲ့နားတော်အဲ့ဒီသတင်းပေါက်ကြားတဲ့အခါကျတော့မြတ်စွာဘုရားကအဲ့ဒီဟထကယဟန်ကိုခေါ်ပြီးတော့တော့ယဟန်ဖြစ်နေပါလက်ကနေဘယ်နဲ့ကြောင့်မယိုမသားအဲ့လိုမျိုးမကောင်းမှုတွေလုပ်ပြီးတော့နေရတယ်လေအဲ့လိုမြတ်စွာဘုရားအပြစ်တင်ပြီးတော့နော်အဘတော်အလိတံပနံအကျင့်မြတ်ကကင်းကွာနေတယ်မကောင်းတာတွေမဟုတ်တာတွေပဲလိန်လိန်ညာလှည့်ပြားပြီးတော့ပဲပြောနေတယ်နော်အိဆာလောဘတမပန်တော့နော်လောဘတွေပဲ ပြည့်နေတယ်ဆိုလို့ရှိရင်နမုံတကေနတမနောနော်ဥပီလေးတုံးထားကမြနဲ့တမနာလို့မခေါ်နိုင်ဘူးနော်တမနောကိန်းဘိုဟိတတိဒီလိုယုံညံ့တဲ့ပုဂ္ဂိုလ်ဟာဘလို့နီးနဲ့မှတမနာမဖြစ်နိုင်ဘူးပေါ့နော်တကယ်စင်တဲ့တမနာဆိုတာကြီးကြီးငယ်ငယ်အမျိုးမျိုးသောအပြစ်တွေကိုမိမိတန်တာမှာညှိမ့်သက်ထားနိုင်မှသာလေတမနာလို့ခေါ်ရတယ်လို့အဲ့ဒါလိုမြတ်စွာဘုရားဟော ဟုတ်လားနောက်ပြီးတော့ဘုန်းဘုန်းတို့တမနာဆိုတဲ့ဇာတ်နဲ့ပတ်သက်ပြီးတော့ နော်ယဟန်ဆိုတဲ့စကားလေးပါကြည်ကြပြန့်ပြန့်နားလည်ရမယ်ပေါ့တော့ယဟန်ဆိုတာအရဟန္တနော်ယဟန္တာအဲအဲ့ဒီစကားလုံးကနေပြီးတော့သူကရှင်းသက်လာတာနော်ယဟန္တာဆိုတာကိလေသာအပူတွေနော်ငြိမ်းအေးတဲ့ပုဂ္ဂိုလ်လို့အလုံးအကျဉ်းမြင်နားလည်ထားပြီးသားအဲ့ဒီနေရာမှာဘုန်းတို့ဒီယဟန်ဆိုတာကို ပါဠိလိုဘိက္ခုဟုတ်လားဘိက္ခုပေါ့နော်ဘိက္ခုယဟန် အဲ့ဒီဘိက္ခုရဲ့အတိဘယ်ကိုလည်းပဲမြတ်စွာဘုရားနော်ဓမ္မဒိဋ္ဌံကြကြဟောပြထားတဲ့ဒေသနာတွေရှိတယ်ဟိုမြတ်စွာဘုရားလက်ထက်ကယဟန်တစ်ပါးကကြောက်စရစ်ခဲနဲ့နော်ပြစ်မှတ်တစ်ခုကိုမှန်အောင်ပြစ်တဲ့နေရာမှာအလွန်ကျွမ်းကျင်တဲ့နော်လူဘဝကလာတာဖြစ်တဲ့အတွက်ကြောင့်သူကလက်အလွန်တဲ့တယ်ပေါ့နော်အဲ့ဒါတနေ့တော့ယဟန်နေနဲ့ပြောရင်းနဲ့ငါဟောဒီကောင်းငင်မှာပြန်နေတဲ့နော်ဟင်းသားကိုဒီကနေလှမ်းပြီးတော့ပြစ်လိုက်လို့ရှင် အဲ့ဒီဟင်းသားရဲ့မျက်လုံးကိုဟိုဘက်ဒီဘက်ပေါက်သွားငါပြစ်နိုင်တယ်လက်အလောက်တဲ့တယ်ပေါ့နော်အဲ့ဒါနဲ့မဖြစ်နိုင်ဘူးဖြစ်နိုင်တယ်ဆိုတော့ तू တကယ်ပြစ်ပြတဲ့အခါမှာအဲ့ဒီဟင်းသားလေးကကြောက်စရိတ်ခဲမှန်ပြီးတော့အဟုတ်ပဲမျက်လုံးကိုဖောက်ပြီးတော့နော်သေသွားတာပေါ့အဲ့ဒီသတင်းကိုအဲ့ဒီအကြောင်းအရာကိုယဟန်တော်တွေကနော်မြတ်စွာဘုရားကိုရှောက်တဲ့အခါမှာမြတ်စွာဘုရားကအဲ့ဒီယဟန်ကိုခေါ်ပြီးတော့နော်အမျိုးမျိုးကစ်တင်ပြစ်တင်ရှုံချပြီးတော့မြတ်စွာဘုရားအဲ့ဒီမှာဂါထာတပုတ်ဟောတယ် ဟထတန်ယတောပါရတန်ယတောဝါစာတန်ယတောတန်ယတုတ်တမောဣဇဒရတောတမဟိတောဧကောတန်တုတ်တိတောတမဟုဘိက္ခုတဲ့နော်ဒီကဒါလေးလည်းပဲအလွန်ကောင်းတယ်နော်ဘိက္ခုရဲ့အတိပယ်လေးကိုပြောထားတာလေဟထတန်ယတောတဲ့လက်ကိုစောင့်စည်းရမယ်ပါဒတန်ရတော်တဲ့ခြေကိုလည်းစောင့်စည်းရမယ်ဟုတ်လားငြိမ်ငြိမ်သက်သက်ရှိရမယ်ပေါ့နော်ဟထတန်ရတော်ပါဒတန်ရတော် ဝါစာတန်ရတောတန်ရတုဓမောတဲ့နှုတ်ကိုလည်းစောင့်စည်းရမယ်တဲ့ကိုယ်ကိုလည်းစောင့်စည်းရမယ်ပြောထားတဲ့စကားလုံးလေးတွေဟုတ်လားအစ္ဆဒရတောတမဟိတောတဲ့နော်အစ္ဆဒရတောဆိုတာအစ္ဆဒဆိုတာအတွင်းရတောဆိုတာမွေ့လျော်တာနော်အတွင်းထဲမှာကိုယ့်ရဲ့စိတ်ဟာပျော်တဲ့သဘောရှိရမယ်ဆိုလိုတာကဘာဝနာတရားပွားတယ်ဆိုတာကိုယ်ခန္ဓာကိုယ်ရဲ့အတွင်းကိုပြန်ပြီးတော့မှန်မှန်ကန်ကန်သိအောင်ကြည်တာ哦 အဲ့တော့အစ္ဆဒရတဆိုတာအတွင်းမှာပျော်တယ်အတွင်းမှာပျော်မွေ့တယ်ဆိုတာပြင်ဘက်ကအာယုန်နေနဲ့နော်စိတ်ကျင်တဲ့မှုပျော်ရွှင်မှုကိုမရှာဘဲနဲ့နော်ဘေးကင်းတဲ့ရန်ကင်းတဲ့မြင့်မြတ်တဲ့သဘောကိုလည်းဆောင်တဲ့နော်ခန္ဓာရဲ့အတွင်းသဘာဝကိုသိအောင်ကြိုးစားရင်းနဲ့နော်ပီတိပတ္တိနဲ့ပျော်တဲ့သဘောအစ္ဆဒရတောဆိုတာနော်အဲ့ဒါလို့အတွင်းမှာပျော်တယ်တမာဟိတောတဲ့တည်ငြိမ်သောစိတ်ရှိတယ် ဧကောတယောက်ထီးထီးလဲနေတတ်တယ်တန်တုတ်တိတော်ရောင်ရဲတင်းတိမ်တဲ့သဘောလဲရှိတယ်တမဟုဘိက္ခုတဲ့အဲ့လိုပုံကိုမျိုးကိုယဟန်လို့ခေါ်တာတဲ့တသမနာနိစ္စတတနံနော်ယဟန်တို့ကိုတမနာတို့ကိုတွေ့မြင်ရခြင်းဖူးမြင်ရခြင်းဒီမင်္ဂလာဆိုတဲ့စကားလေးနဲ့ပတ်သက်ပြီးတော့ဒါတမနာရဲ့အတိဘယ်ယဟန်ရဲ့အတိဘယ်လေးတွေကိုဘုံဘုံတို့ပြောပြတာဟုတ်လားအဲ့တော့ဒီဘိက္ခုရဲ့အတိဘယ်ကလည်းပဲအလွန်မှတ်သားစရာကောင်းတယ်နော် လက်ကိုစောင့်စည်းတယ်ခြေကိုစောင့်စည်းတယ်နှုတ်ကိုစောင့်စည်းတယ်ခန္ဓာကိုယ်ကိုစောင့်စည်းတယ်အတွင်းမှာပျော်မွေ့ပြီးတော့တည်ငြိမ်တဲ့စိတ်နဲ့နော်တကိုယ်ဒီလည်းနေတဲ့သဘော ရောင်ရဲတင်းတိမ်တဲ့သဘောလည်းရှိတဲ့ပုဂ္ဂိုလ်ကိုဘိက္ခုယဟန်လို့ခေါ်တယ်လို့အဲ့လိုမြတ်စွာဘုရား ဟောတာဟုတ်လားနောက်ထပ်ဘုံဘုံတို့ဘိက္ခုရဲ့အတိဘယ်ကိုအဆင့်မြင့်မြင့်မြတ်စွာဘုရားထပ်ပြီးတော့ဖွင့်ပြဟောထားတဲ့ဂါထာလေးတစ်ပုဒ်လည်းရှိတယ် တပ္ပတောနာမရူပသမေယတနတ္ထိမမယိတံအတ္တဒါသနာသောစတိတာဝေဘိက္ခုတိယုစတိယဟန်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုယဟန်လို့ခေါ်တာတော့တပ္ပတောနာမရူပသမေအလုံးစုံသောနာမ်ရုပ်ရဲ့အပေါ်မှာမမာယိတံဒါဟာငါပဲဒါဟာငါဥစ္စာပဲလို့စိတ်နဲ့မျက်နှိုးတဲ့သဘောမျက်နှိုးတဲ့သဘောဒီနတ္ထိမရှိနော်ပုဂ္ဂိုလ်တယောက်ရဲ့တန်တမှာ အလုံးစုံသောနာယုတ်တရားတွေရဲ့ပုံမှာဒါဟာငါပဲဒါဟာငါဥစ္စာပဲလို့မျက်နှိုးတဲ့သဘောမရှိဘူးတဲ့အတ္တတာသနာသောစတိအတ္တတာသဒီယုတ်တည်နံတွေသဘာဝတရားတွေပျက်စီးသွားပြီဆိုရင်လည်းနာသောစတိသူစိတ်ထဲမှာစိုးရင်တဲ့သဘောလည်းမရှိဘူးတဲ့နော်တဝေဘိက္ခုတယုတ်စတိအဲ့လိုပုံကိုမျိုးကိုစင်စစ်ဘိက္ခုယဟန်လို့ခေါ်တယ်တဲ့ဒါအလွန်အဆင့်မြင့်တဲ့ဒေသနာလို့ပြောရမှာနော် ယဟန္တာရဲ့အည်အသွေးကိုဒီမှာမြတ်စွာဘုရားနှဟောထားတယ်လို့ဆိုနိုင်တယ်ဟုတ်လားတပ္ပတောနာမရူပသမေယတနတ္တိမမယိတံအလုံးစုံသောယုတ်တိနန္ဒီရဲ့အပေါ်မှာငါပဲငါဥစ္စာပဲလို့မျက်နှုံးမှုဆွဲလန်းမှုမရှိဘူးတစုံတရာပျက်စီးသွားပြီပျောက်ကွယ်သွားပြီဆိုရင်လည်းပဲစိတ်ထဲမှာစိုးရိမ်တဲ့သဘောမရှိဘူးဒီလိုပုံကူမျိုးကိုဘာလို့ခေါ်တော့ဘိက္ခုယဟန်လို့ခေါ်တယ်တဲ့ဒါကဘုန်းဘုန်းတို့ င်ဆက်ကဒါယကပုံနာကြီးကိုအကြောင်းပြုတော်မြတ်စွာဘုရားဟောခဲ့တာအဲ့ဒီပုံနာကြီးဇနီးမောင်နှံကဟိုးကတ္တပမြတ်စွာဘုရားလက်ထက်က နာယုတ်ဆိုပြီးတော့ဒီယုတ်တွေနာနေရဲ့တဘာဝတွေကိုပုဂ္ဂိုလ်တ attva မဖက်တဘာဝတက်တက်နားလည်မှုရှိအောင်ကြိုးပမ်းအထောက်ခဲ့ဘူးတဲ့အလေးအလာရှိလို့သူတို့တရားဟောတဲ့အခါမှာနာယုတ်ဆိုတဲ့တရားလေးထည့်ပြီးတော့ဟောတော့အဲ့ဒါသူတို့တရားလူတရားမြတ်တွေကိုလွယ်လွယ်လေးရသွားအဲဒီပုံနာကြီးလင်မယား ထမင်းစားနေတဲ့အချိန်မှာမြတ်စွာဘုရားကျွတ်တန်းဝင်မယ်ဆိုတာကိုသိလို့ဆွန်းလာရက်တာအဲဒကာကြီးကမြတ်စွာဘုရားကိုကြိုးပေးနေတဲ့အနေအထားမျိုးဟိုဘက်ဆန့်ကျင်ဘက်အရက်ကဒကမကြီးကမြတ်စွာဘုရားကိုမြင်နေရတယ်နော်လမ်းပေါ်မှာမြတ်စွာဘုရားဆွန်းရက်နေတာကိုအဲ့ဒါကိုဒကမကြီးကဆွန်းထလောင်းလို့ရှိရင်နောက်ထပ်ထက်ချက်ရမှာကိုပြင်းတဲ့အတွက်ကြောင့်မြတ်စွာဘုရားကိုဆွန်းမလောင်းနိုင်ဘူးပြန်ကြွသွားဆိုတဲ့အတိပ္ပယ်မျိုးကိုအမူအရာနဲ့ပြတာပေါ့နော်အဲ့ဒါမြတ်စွာဘုရားခေါင်းတော်ကိုလှုပ်ပြတယ်တဲ့ငါမသွားဘူးပေါ့နော် အဲ့ဒီမှာသူကမြတ်စွာဘုရားအဲ့လိုခေါင်းတော်လှုပ်ပြတော့သူကမထိန်နိုင်ပဲနဲ့ရေတာပေါ့အဲ့ဒီတော့ပုံသားကြီးကတိသွားတယ်နောက်လှည့်ကြည့်တော့မြတ်စွာဘုရားကိုတွေ့တော့အဲ့ဒီမှာစာပိသားတွေလည်းဖြစ်နေတော့ဒါကိုလှူလို့ရမလားပေါ့နော်အဲ့တော့မြတ်စွာဘုရားလှူလို့ရတယ်နော်ကိုယ့်ရဲ့စိတ်ထဲကဒါမုံမုံမြက်မြက်ရှိဖို့ပဲအရေးကြီးတာပဲပေါ့နော်စာကျွင်းစာကြံဖြစ်တော့လည်းပဲလှူလို့ရတယ်ဆိုတော့အဲ့ဒီမှာမြတ်စွာဘုရားကိုအလွန်ကြီးညိုတယ်ဩစัจ जा မင်းဖြစ်နိုင်တော့တဲ့ နော်ပုဂ္ဂိုလ်သူတို့ကတော့အခြေခံအဖြစ်မြတ်စွာဘုရားအဲ့လိုမြင်ထားတာပေါ့ဟုတ်လားဒီလိုထုခဲ့တဲ့ပုဂ္ဂိုလ်ကနော်ဒုစာပြေသားကိုအလှခံတယ်ဆိုတော့ဒါတော်တော်ကို သူ့စိတ်ထဲမှာအံလဲအံ့ဩသွားတယ်ပေါ့နော်အဲ့ဒီမှာမြတ်စွာဘုရားကိုကြည်ညိုသွားတော့မြတ်စွာဘုရားစောစောကဂါထာလေးကိုဟောတာဟုတ်လားအလုံးစုံသောနန္တရားရုပ်တရားနော်နာမရူပသမေနော်အာယုန်တွေကိုသိတယ်ခံစားတယ်မှတ်သားတယ် တုံပြန်နေအတွင်းထဲမှာဒီသဘာဝတွေကိုဒါဘာလို့ခေါ်တော့နံတရားလို့ခေါ်တယ်ဟုတ်လားအာယုန်တွေကိုသိတယ်ခံစားတယ်မှတ်သားတယ်တုံပြန်တယ်နော်အင်းအဲ့ဒီနံတရားတွေရဲ့အမိပြုရာနော်အမျိုးမျိုးဖောက်ပြန်ပြောင်းလဲနေတဲ့နော်အေးအေးကြောင့်အပူကြောင့်အစာအာဟာရကြောင့်အမျိုးမျိုးပြောင်းလဲဖောက်ပြန်နေတဲ့ရုပ်အစုကြီးကိုကြတော့ရုပ်တရားပေါ့နော်ဒီနံနဲ့ရုပ်ပဲရှိတာတဘာဝတရားတွေဆိုတာဟုတ်လား ဒီယုံ nant တရားတွေရဲ့ပုံမှာဒါငါပဲဒါငါဥစ္စာပဲလို့မျက်နှိုးမှုမရှိဘူးယုံ nant တွေပျက်စီးသွားတဲ့အခါမှာလည်းပဲစိုးရိမ်မှု မရှိဘူးအဲ့ဒီလိုပုံကိုမျိုးကိုယဟန်လို့ခေါ်တယ်လို့ဘိက္ခုလို့ခေါ်တယ်လို့ဟောလိုက်တော့အဲ့ဒီပုံနာကြီးဇနီးမောင်နာအကျွတ်တရားရတယ်လို့ဒီလိုမျိုးဓမ္မပဒပါဠိတော်ထဲမှာမှတ်တမ်းတင်ထားတယ်အဲ့တော့ဒါကဘာလဲဆိုတော့တမနာနိစ္စဒသနမင်္ဂလာနော်ယဟန်ဒီတမနာတွေကို နော်တွေ့မြင်ရခြင်းဟာမင်္ဂလာဆိုတဲ့စကားလေးမှာတမနာရဲ့အဓိပ္ပာယ်ကိုဘုံဘုံတို့မြတ်စွာဘုရားရဲ့အလိုတော်ကြပြောခဲ့တာပေါ့နော်ကာထာ၄ပုဒ်တောင်ဘုံဘုံတို့ပြောခဲ့တယ်ဟုတ်လားအလွန်မှတ်သားစရာကောင်းပါတယ်နော်အဲ့ဒါလို့ဆိုလို့ရှိရင်ဒီလိုထုခဲ့တဲ့မကောင်းမှုတွေကို နော်နှိမ့်သက်ထားနိုင်တဲ့မကောင်းမှုတွေကိုငြိမ်းအေးသွားစေနိုင်လောက်အောင်အစွမ်းတတိရှိတဲ့ဒီလိုတမနာဆိုတဲ့ပုံကိုယ်တွေကိုဖူးမြင်ရတာဘာကြောင့်မင်္ဂလာလို့ပြောရသလဲ ဘုံဘုံတို့ပြောမယ်ဆိုလို့ရှိရင်မင်္ဂလာဆိုတာဘာတော့ပြစ္ဆုတ်ပန်တန်တရားနှစ်ဖြာကောင်းကျိုးချမ်းသာတွေကိုဖြစ်ပွားစေတဲ့လို့မင်္ဂလာနော်ယဟန်တွေကိုနော်ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်တွေကိုအမြင့်မြတ်ဆုံးအနေထားနဲ့ပြောမယ်ဆိုရင်တော့ယဟန္တာပုဂ္ဂိုလ်တွေကိုပေါ့ဟုတ်လားနော်ဖူးမြင်ရခြင်းဟာတွေ့ဆုံရခြင်းဟာပြစ္ဆုတ်ပန်တန်တရားနှစ်ဖြာ ကြီးပွားမှုချမ်းသာမှုကိုများစွာဖြစ်ပေါ်စေတယ်။မြင်တာနဲ့ကိုပဲစိတ်နှလုံးထဲမှာ ကောင်းတဲ့စိတ်ကဖြစ်တယ် နော်ကိုမြင်ရတဲ့ပုဂ္ဂိုလ်ကမြင့်မြတ်ရင်မြင့်မြတ်သလောက်နော်ငြိမ်းအေးရင်ငြိမ်းအေးသလောက်နော်လူတယောက်ရဲ့မြင့်မြတ်မှုဆိုတာလည်းပဲသူ့ရဲ့အတွင်းတန်တန်မှာနော်ယုံညံ့တဲ့တရားတွေကိုဘယ်လောက်ဖယ်ရှားထားနိုင်တယ်လဲဆိုတာပေါ်မှာမူတည်တာ။အိုးဟုတ်လား။ယုံညံ့မှုတွေကိုဖယ်ရှားထားနိုင်ရင်ဖယ်ရှားထားနိုင်တယ်လို့ဒါမြင့်မြတ်တယ်လို့ပြောရတယ်ဟုတ်လား။အဲ့ဒီလိုမြင့်မြတ်မှုရှိရင်ရှိသလောက်သူ့ကိုတွေ့ရတာမြင်ရတာနဲ့ကိုပဲဘာမှတပြင်းမလောက်ရသေးပဲနဲ့စိတ်ထဲမှာ ကောင်းမှုဖြစ်တယ်ကောင်းတဲ့စိတ်ဖြစ်တယ်ပေါ့တဲ့တဲ့ပြောရရင်ဟုတ်လားတဆင့်တက်ပြီးတော့သူပြောတဲ့စကားကိုကြားရမယ်အဲသူနဲ့တဘာဝတရားတွေအကြောင်းကိုဆွေးနွေးရမယ်ဆိုရင်အများကြီးအသိဉာဏ်တွေပွင့်လင်းပြီးတော့နောက်ဆုံးနိဗ္ဗာန်တိုင်ရောက်ခရီးပေါက်တည်အထိကောင်းကျိုးချမ်းသာတွေကိုဖြစ်ထွန်းစေတယ်ဒါတွေကိုဘုန်းဘုန်းတို့ရှေ့ဆက်ပြီးတော့ပြောတော်မှာပါဟုတ်လားအဲ့ဒါမြတ်စွာဘုရားဟိုအင်္ဂုတ္တပါဠိတော်ဆက်ကနိပတ်ထဲမှာမှတ်တမ်းတင်ထားတဲ့မြတ်စွာဘုရားဟောတော်မူခဲ့တဲ့အနုတ္တရိယသုတ်တံဆိုတာရှိတယ် အဲ့ဒီမှာဒီမင်္ဂလာရဲ့ဒီမင်္ဂလာနဲ့ပတ်သက်ပြီးတော့ပြောစရာကောင်းတဲ့အကြောင်းအရာတစ်ခုရှိတယ်။အဲ့ဒီသုဒ္ဓမာမြတ်စွာဘုရားကဘာတွေဟောထားတယ်ဆိုတော့နော်စာယိမာနိဘိခဝေအနုတ္တရိယာနိယဟန်တို့တဲ့အလွန်မြင့်မြတ်တဲ့နော်အတုမရှိထူးကဲမြင့်မြတ်တဲ့တရား6မျိုးရှိတယ်။ကတမာနိစာအဲ့ဒီ6မျိုးကဘာတွေလဲဆိုလို့ရှိရင်ဒတနာနုတ္တရိယံနော်ဒီမြင်မှုရဲ့မြင့်မြတ်မှုမြင့်မြတ်သောမြင်ခြင်းပေါ့နော်တဝနာနုတ္တရိယံ မြင့်မြတ်သောကြားခြင်းလာဘနုတ္တရိယံမြင့်မြတ်သောရခြင်းတိခါနုတ္တရိယံမြင့်မြတ်သောသင်ယူခြင်းဟုတ်လားပါရိစရိယာနုတ္တရိယံနော်မြင့်မြတ်သော ပြုစုလုပ်ကြွေးခြင်းအနုတ္တတာနုတ္တရိယံမြင့်မြတ်သော အောက်မေ့အမှတ်ရခြင်းဆိုပြီးတော့မြင့်မြတ်မှုဘယ်နှမျိုးတော့6မျိုးမြင်ခြင်းကြားခြင်းရခြင်းသင်ယူခြင်းပြုစုလုပ်ကြွေးခြင်း အမှတ်ရခြင်းဟုတ်လားဒီ6မျိုးမှာအမျက်ဆုံးအရာတွေရှိတယ်တဲ့အဲ့ဒါကိုမြတ်စွာဘုရားရှင်းပြတဲ့အခါမှာနော်ဒသနာနုတ္တရိယဘာကိုမြင်ရတာအမြင့်မြတ်ဆုံးလဲနော်ဘာကိုမြင်ရတာအမြင့်မြတ်ဆုံးလဲအဲ့ဒါမြတ်စွာဘုရားကအဲ့ဒီမှာအများကြီးအကျယ်တဝန်ရှင်းပြတယ်လောကမှာလူတွေကထူးထူးကဲကဲတွေဟာကောင်းတယ်ဆိုတဲ့အရာတွေကိုမြင်မြင်ကြလို့ပတ်စံကုန်ခံပြီးတော့တကူးတကသွားပြီးတော့ကြည်ကြတာတွေရှိတယ် နောက်ရှိခေတ်ကအနေထားဆိုရင်ဟာဆင်ယရနာ ပေါ်လို့တဲ့ဟာမြင်းယရနာပေါ်လို့တဲ့ဆိုသွားကြည့်ကြတယ်ဟာဇက်ပွဲသွားကြည့်ကြတယ်အဲ့လိုပေါ့အာအလွန်လှတဲ့ဇနဗရကလျာဏီကာမာတဲ့ဆိုဟောသွားကြည့်ကြတယ်ဟုတ်လားအမျိုးမျိုးကြည့်စရာတွေကိုလူတွေဟာသွားပြီးတော့ကြည့်ကြတယ်တဲ့အဲ့ဒီမြင်ချင်းတွေဟာတကယ်စင်စစ်မြင့်မြတ်တယ်လို့မဆိုနိုင်ဘူးတဲ့နော်ခြားခြားပါးပါးမြင်ရတယ်လို့လည်းမဆိုနိုင်ဘူးတဲ့မြင်ဖို့လဲမြင်ရဖို့လဲလွယ်တယ်ပေါ့နော် အဲ့ဒါမြတ်စွာဘုရားအဲ့လိုမြင်ခြင်းတွေကဟိနံကာမံပောထုဇနိကနရိယနတ္တတန်ဟိတံနော်ယုံညံ့တယ်ကြမ်းတမ်းတယ်ကိလေသာများတဲ့လူတွေရဲ့မြင်ခြင်းမြင့်မြတ်သောပုဂ္ဂိုလ်တွေရဲ့မြင်ခြင်းမဟုတ်ဘူးနော်အကျိုးစီးပွားနဲ့လည်းပဲမဆက်ရှင်ဘူးတဲ့နနိဗ္ဗိဒါယဆင်းရဲတဲ့တန်တရားကိုညင်းငွေတဲ့စိတ်တွေဖြစ်ဖို့လည်းပဲမထိုက်တန်ဘူးတဲ့ညင်းငွေခြင်းကလည်းမဖြစ်ဘူးတဲ့ဟုတ်လားဝိဒါကနဝိဒါကယဆင်းရဲတဲ့တန်တရားဘဝရဲ့ပုံမှာဆွဲမဲ့မှုကင်းဖို့လည်းမဖြစ်နိုင်ဘူးတဲ့ နတ်ဏိရောဓာယဒီဒုက္ခတွေချုပ်သွားဖို့လည်းမဖြစ်နိုင်ဘူးနတ်ဥပဒမာယနှလုံးစိမ်ဝမ်းငြင်းအေးဖို့လည်းမဖြစ်နိုင်ဘူးနတ်အပညာယနော်ထုခဲ့တဲ့ဉာဏ်နဲ့သိဖို့လည်းအသိဉာဏ်တူကိုရဖို့လည်းမဖြစ်နိုင်ဘူးနတ်တံမောဓာယသစ္စာလေးပါးကိုထိုးထွင်းသိပြီးတော့ဒုက္ခချုပ်ငြိမ်းသည့်အထိနော်ထုခဲ့မြင့်မြတ်တဲ့မြင့်မြတ်တဲ့ဉာဏ်မဲ့ဉာဏ်ပုံဉာဏ်ပေါ့နော်အဲ့ဒီလိုဉာဏ်မျိုးကိုရဖို့လည်းပဲမဖြစ်နိုင်ဘူးနာနိဗ္ဗာန်ရာတဝတ္တိနော်နိဗ္ဗာန်ချမ်းသာကိုရဖို့လည်းမဖြစ်နိုင်ဘူးတဲ့တကယ်စင်စစ် ဘလို့မြင်ခြင်းမျိုးကကောင်းကျိုးချမ်းသာတွေကိုဖြစ်ထွန်းစေတယ်လေဆိုတော့အတူတူလေးပြောရရင်နော်တထာဂတတဝါတထာဂတတာဝကတဝါဟောဒီတိုင်းလေးပြောရနော်မြတ်စွာဘုရားကိုဖူးမြင်ရခြင်းမြတ်စွာဘုရားရဲ့တပည့်တာဝကတွေကိုဖူးမြင်ရခြင်းอืมအဲ့ဒီဥစ္စာကအလွန်မြင့်မြတ်တဲ့မြင်ခြင်းပဲလို့မြတ်စွာဘုရားဟောတယ်။ဘာဖြစ်လို့အဲ့ဒီမြတ်စွာဘုရားနဲ့မြတ်စွာဘုရားရဲ့တပည့်သားတာဝကတန်ဃာကိုဖူးမြင်ရခြင်းဟာတော့မြင့်မြတ်သောမြင်ခြင်း လို့ပြောရတယ်လေမြတ်စွာဘုရားဘာကိုအကြောင်းပြတယ်လေနော်အဲ့ဒါမြတ်စွာဘုရားအကြောင်းပြတာကအဲ့ဒီမြင်ခြင်းဟာတတ္တဝါတွေကို ကောင်းကျိုးချမ်းသာ ခုနှစ်မျိုးကိုဖြစ်စေလို့အဲ့ဒီကောင်းကျိုးချမ်းသာခုနှစ်မျိုးကဘာတွေတုံးဆိုတော့တတ္တနာဝိတုဒ္ဓိယတောကပရိဒေဝနာတမတိကမာယနော်ဒုက္ခဒေါမနတနာအထေကမာယညာယတအဓိကမာယနိဗ္ဗာန်တသစ္စိကိရိယာယအံ့ဩစရာပါပဲမဟာသတိပဋ္ဌာနာသုတ်တန်ကြီးမှာ တတိပဋ္ဌာန်တရားကိုပွားများလို့ရှိရင်အကျိုးကျေးဇူး9မျိုးရလိမ့်မယ်လို့စစချင်းဟောတဲ့အခါမှာဟောထားတဲ့အကျိုးကျေးဇူး9မျိုးနဲ့ဒီနေရာမှာတိတိကျကျကိုလာပြီးတော့တူးနေတယ်ဟုတ်လားတထာဂတလို့ဆိုတဲ့မြတ်စွာဘုရားရဲ့မြတ်စွာဘုရားရဲ့တပိသားတာဝကတန်ဃာရဲ့ကိုဖူးမြင်ရလို့ရှိရင်အကျိုးကျေးဇူး9မျိုးရမယ်အဲ့ဒါပေါင်းဆိုနံပါတ်1တတ္တနာဝိတုဒ္ဓိယမြင်ရတဲ့ပုံကိုယ်တွေရဲ့နောက်စိတ်နှလုံးဟာဖြူရှင်တန်ရှင်းသွားနိုင်တယ် အကျိုးကျေးဇူးကမြင်မလားကြီးလားဟုတ်ရဲ့လားဆိုတော့ तू ကမြင်မှုမြင်နည်းလေးကိုလည်းပဲ तू ကတဘာဝကြကြတော့ပြောထားတယ်အဲ့ဒါကဘာတုံးဆိုတော့နော်မြင်ဖို့သွားတဲ့နေရာမှာဖျားဖူးဖို့ယဟန်တန်ဃာတွေကိုဖူးဖို့သွားတဲ့နေရာမှာ तू ကနိဝိဋ္ဌတတောနိဝိဋ္ဌပေမောဧကန်တာကတောအဘိပတန်နောဒီအည်သွေးလေးတွေတော့ရှိရမှာနော်အဲ့ဒါဘာတုံးဆိုနိဝိဋ္ဌတတောတတ်ဝင်ယုံကြည်မှုစိတ်ထဲမှာတတ်ဝင်ထားတဲ့ယုံကြည်မှု ရှိတယ်နိဝိဋ္ဌပေမောတဲ့နော်ချစ်ခင်တဲ့တတ်ဝင်မှု စိတ်ထဲမှာချစ်မြတ်နိုးတဲ့သဘောရှိတယ်ဟုတ်လားမုံတီးတဲ့စိတ်နဲ့သွားကြည့်တာမဟုတ်ဘူးမယုံကြည်တဲ့စိတ်နဲ့သွားကြည့်တာမဟုတ်ဘူးနော်နေဝိထတတော်နေဝိထပေမောဧကန္တကတော်တယ်တကယ်စင်စစ်နော်သူ့ရဲ့တရားတရားသူ့ရဲ့ဉာဏ်ပညာတရားတွေဟာသူ့တန်တန်မှာတက်ရောက်ပြီးတော့အဘိပတန်တော့အလွန်ကြည်ညိုတဲ့စိတ်နဲ့နော်ဖူးမြင်ဖို့သွားရင်းနဲ့သူဖူးမြင်ရတဲ့အနေအထားပါအဲ့တော့ဆိုလိုတာကနော်ယုံကြည်မှုနဲ့သူကသွားတာအာနော်ချစ်ခင်မြတ်နိုးမှုနဲ့သွားတာအာနော်အလွန်ကြည်ညိုတဲ့စိတ်နဲ့သွားတာ အဲ့လိုသွားပြီးတော့မှသူမြင်ရတာကြည့်ရတာအဲ့လိုဆိုရင်တေချာပေါက်သူဟာအဲ့ဒီပုံကိုယ်တွေရဲ့တော့တရားကိုသူနာမှာပဲနာယူရမှာပဲနာယူရပြီဆိုလို့ရှိရင်အဲ့ဒီတရားကို तू သိမှာပဲဒီဥစ္စာတွေကိုတော့ဘုံဘုံတော့ဖြည့်ဆွက်ပြီးတော့တွေးတတ်ဖို့လိုတာပေါ့နော်အမျက်ဆုံးမြင်ခြင်းဆိုတာမြင်ခြင်းရဲ့နောက်ွယ်မှာနော်နောက်ဆက်တွဲကောင်းကျိုးတွေကနော်အဆက်ဆက်အဲ့ဒီလိုလေးသွားတာကိုဘုံဘုံတော့မြင်ရမယ်ဟုတ်လားအဲ့ဒါကိုမြင်မှဒီအကျိုးကျေးဇူးခုနှစ်ပါးကိုဘုံဘုံတော့ပို့ပြီးတော့ ရှင်းရှင်းလင်းလင်းသဘောကျနိုင်မယ်ပေါ့ဟုတ်လားอืมအဲ့တော့အဲ့လိုမြတ်သောမြင်ခြင်းမြင်ရပြီဆိုရင်တတ္တနာဝိတုဒ္ဓိယမြင်ရတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာဖြူရှင်တန်ရှင်းပဲဟုတ်လားတောကပရိဒေဝနာတမတိကမာယနော်ဆိုရင်ချင်းတောကနဲ့ငိုကြွေးချင်းပရိဒေဝတွေကိုငြိမ်းအေးသွားစေလိမ့်မယ်ဒုက္ခဒေါမနတာနာအထင်ကမာယကိုဆင်းရဲခြင်းဒုက္ခနဲ့စိတ်ဆင်းရဲခြင်းဒေါမနတာတွေဒေါမနတာတရားတွေချုပ်ငြိမ်းသွားလိမ့်မယ် နော်ညာယတအဓိကမာယအတိညာဉ်တွေအစဉ်စဉ်မြင့်ပြီးတော့မညံဖူညံထိမြင့်မားတဲ့ဉာဏ်တွေကိုလည်းရသွားနိုင်တယ်နိဗ္ဗာန်တတသိစိကရိယာယနိဗ္ဗာန်ချမ်းသာကိုလည်းမျက်မှောက်ပြုနိုင်တယ်လို့အဲ့လိုမျိုးဆိုပြဟောဟုတ်လားအဲ့တော့ဒီနေရာမှာဘုံဘုံတို့ဒါမြင်ခြင်းနဲ့ပတ်သက်ပြီးတော့နော်ဒတနာဘယ်မြင်ခြင်းဟာအမျက်ဆုံးလဲဆိုတော့နော်ဘုရားယန္တာအရိယာတာဝကတွေကိုမြင်ရခြင်းဟာအမျက်ဆုံးဆိုတာလေးကိုနော်သမဏနိစ္စဒတနာမင်္ဂလာမှာဒါဘုံဘုံတို့ထည့်ပြောပါတယ်ဟုတ်လားအင်းဒီနေရာမှာတလက်စာတဲ့ နော်သိစရာကောင်းတာကသူ6မျိုးပြောထားတာနော်ဘာကိုကြားတာအမျက်ဆုံးကြားခြင်းလဲမြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတွေကိုကြားတာအမျက်ဆုံးကြားခြင်းပဲဘောင်းဆိုခုနတုန်းက9မျိုးကိုရစေနိုင်လို့ဟုတ်လားအဲ့ဒါလို့ဆိုရင်ဘာကိုရတာအမျက်ဆုံးရခြင်းလဲလာဘလက်ပေါ့နော်အဲ့ဒါကြတော့မြတ်စွာဘုရားဘယ်လိုဟောတော့ဆိုတော့ယုံကြည်မှုကိုရတာအမျက်ဆုံးရခြင်းပဲတရားတရားပေါ့နော်မြတ်စွာဘုရားဟာတရားလုံးစုံကိုသိတယ်မြတ်စွာဘုရားဟောခဲ့တဲ့တရားတွေဟာ ဟောဒီဟောဒီအတိုင်းမှန်ကန်တယ်ဟုတ်လားအဲ့ဒါလိုအစရှိသဖြင့်ဘုရားတရားတန်ခါကံကံရဲ့အကျိုးနော်အခြေခံတဘာဝတရားကြီးတွေရဲ့ပုံမှာစိတ်ထဲကဒါအမှန်ပဲလို့ယုံကြည်တဲ့တရားတရားပေါ့နော်အဲ့ဒီတရားတရားရခြင်းထဲမှာအကောင်းဆုံးအရာချင်းလို့မြတ်စွာဘုရားအဲ့လိုဟောတယ်အဲ့လိုဆိုရင်သိခာနုတ္တရိယံအမျက်ဆုံးသင်ယူခြင်းဟာဘာလဲဘလို့ပညာရက်တွေကိုသင်ရတာအမျက်ဆုံးသင်ယူခြင်းဖြစ်မလဲအဲ့ဒီမှာတော့မြတ်စွာဘုရားက နော်သီလသိက္ခာတမာတိသိက္ခာပညာသိက္ခာနော်သီလဆိုတာဘာကိုခေါ်တယ်ဘလို့ကျင့်ရတယ်သီလနဲ့ပြည့်စုံဘလို့နေရတယ်လို့သင်ယူရမယ်နော်တမာတိဆိုတာဘာကိုခေါ်တယ်တမာတိရအောင်ဘလို့လုပ်ရမယ်ဘလို့လေ့ကျင့်ရမယ်လို့သင်ယူတယ်ပညာဆိုတာဘာကိုခေါ်တာဟုတ်လားအဲ့ဒီပညာရအောင်ပညာဖြစ်အောင်ဘလို့လေ့ကျင့်ရမယ်ဘလို့ကြိုးစားရမယ်ပညာကိုရအောင်ဘလို့ရှာဖွေရမယ်အစရှိသဖြင့်သီလနဲ့ပတ်သက်ပြီးတော့တမာတိနဲ့ပတ်သက်ပြီးတော့ပညာနဲ့ပတ်သက်ပြီးတော့လေ့လာသင်ယူတာဟာဘဝမှာလောကမှာ အမျက်ဆုံးသင်ယူခြင်းပဲတဲ့။ဩစဉ်းစားတယ်အလွန်ကောင်းတယ်နော်ဒီဥစ္စာဟုတ်လား။အင်းပြီးတော့ပါတော့ပါရိစရိယာနုတ္တရိယာနော်ဟိုပြုစုလှုပ်ကြွေးခြင်းထဲမှာဘာကိုပြုစုလှုပ်ကြွေးခြင်းဟာအမျက်ဆုံးလဲ။အမေကိုလားအဖေကိုလားအဲတာမယားကိုလားတငယ်ချင်းကိုလားမိတ်ဆွေကိုလားအများကြီးမြတ်စွာဘုရားရှင်းပြီးတော့ဟောပါတယ်။အဲအဲ့ဒါတွေမဟုတ်ဘူးတဲ့။မြတ်စွာဘုရားနဲ့မြတ်စွာဘုရားရဲ့တပိသားတဝကကိုပြုစုလှုပ်ကြွေးခြင်းဟာပြုစုလှုပ်ကြွေးခြင်းထဲမှာအမျက်ဆုံးပဲ။ပေါ့ဆိုစောသောတုန်းကအကျိုးကျေးဇူး9မျိုးကိုရရှိနိုင်လို့ ဟုတ်လားအဲ့ဒါလိုပဲအမှတ်ရခြင်းထဲမှာဘာကိုအမှတ်ရခြင်းဟာအမြတ်အမြတ်ဆုံးလဲအမှတ်ကတော့မျိုးမျိုးရနေကြတာပဲလေဟုတ်လားကိုကောင်းတယ်ထင်တာအမှတ်ရတယ်တခါတလေလည်းပဲအဲကောင်းတယ်လို့မထင်တော့လည်းပဲကိုယ့်ရဲ့စိတ်ကိုတစ်ချိန်ကထိခိုက်စေတဲ့အမှတ်ရစေတဲ့အရာတွေကိုပြန်ပြန်ပြီးတော့ရှောင်အမှတ်ရနေတာကောမရှိဘူးလားအဲ့ဒီအမှတ်ရခြင်းပေါက်တော့မျိုးစုံဟာတကယ်စင်စစ်မြင့်မြတ်တယ်လို့မဆိုနိုင်ဘူးတထာဂတနဲ့အဲ့ဒီတထာဂတရဲ့အရိယာတာဝကတွေကိုအမှတ်ရခြင်းကတော့ အကောင်းဆုံးအမှတ်ရခြင်းလို့အဲ့လိုမြတ်စွာဘုရားဟောတယ်ဟုတ်လားဒါကြောင့်တမနာနိစ္စဒတနမင်္ဂလာတော့ယဟန်တို့ကိုတမနာတို့ကိုဖူးမြင်ရခြင်းဟာမင်္ဂလာဖြစ်တယ်ဆိုတာဘာကြောင့်မင်္ဂလာဖြစ်တာတော့ပြစ္ဆုတ်ပန်တန်တရားနှစ်ဖြာကြီးပွားကြောင်းချမ်းသာကြောင်းတရားတွေဖြစ်လို့ဘလို့ကြီးပွားချမ်းသာနိုင်တာတော့အခုဒီသုဒ္ဓါရပြောမယ်ဆိုလို့ရှိရင်အကျိုးကျေးဇူးဘယ်နှမျိုးတော့ခုနှစ်မျိုးကိုယ့်ရဲ့စိတ်ဓာတ်ဖြူရှင်တန်ရှင်းမှုရနိုင်တယ် နော်တောကပရိဒေဝကိုကြော်လွှားနိုင်လိမ့်မယ်ဒုက္ခဒေါမနတကိုချုပ်ငြိမ်းစေလိမ့်မယ်ဟုတ်လားဉာဏ်တွေအစဉ်စဉ်မြင့်သွားလိမ့်မယ်နောက်ဆုံးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တယ်ပေါ့ဒါအစဉ်စဉ်အကျိုးကျေးဇူးတွေဆက်သွားတယ်ဆိုတာလေးကိုတော့ဘုံဘုံတို့အကြောင်းအကျိုးဆိုင်အောင် နားလည်တတ်ဖို့တော့လိုမယ်ပေါ့နော်အင်းဒါကတမနာနေဆက်တဒနာမင်္ဂလာနဲ့ပတ်သက်ပြီးတော့တမနာရဲ့အဓိပ္ပာယ် ဘာကြောင့်မင်္ဂလာဖြစ်ရတယ်လဲဆိုတာရဲ့အတိတ်ပဲလေးကိုဘုံဘုံတို့လက်လန်းမိသလောက်လေးရှင်းပြတာဟုတ်လားအဲ့ဒါဆက်ပြီးတော့ဘုံကဘာပြောခြင်းတော့နော်တမနာနေစဒသနမင်္ဂလာနဲ့ပြည့်စုံလို့ကောင်းကျိုးချမ်းသာတွေများစွာရသွားတယ်ဆိုတော့နော်ဒီဖြစ်စဉ်လေးနဲ့ပတ်သက်ပြီးတော့တက်တည်ပြတဲ့အနေနဲ့ဖြစ်ရကလေးတွေကိုပြောပြခြင်း ဟုတ်လားဒီမင်္ဂလာဟာ ဘလောက်ကောင်းကျိုးချမ်းသာကိုဆောင်ကျဉ်လာတယ်လဲဆိုတာလေးကိုသူ့ကိုလည်းပဲပေါ့မတွက်ဖို့နော်ဆိုကြပါစို့မြတ်စွာဘုရားရဲ့တာသနာမှာပညာရာမှာအေတတဲ့ရတဲ့မထေမြတ်ဟာရှင်သာရိပုတ္တရာအလုံးသိရနော်သူ့ရဲ့တမိုင်းကြောင်းလေးကိုဘုံဘုံတို့ကြည့်လိုက်ရင်သူအလွန်ချမ်းသာတဲ့တထေသားဟုတ်လားနောက်ဟိုတငယ်ချင်းနှစ်ယောက်တိုင်ပင်ပြီးတော့အမှန်တရားရှာမယ်ဆိုပြီးတော့ဥပတိတ္တနဲ့ကောလိတဟုတ်လားသူကပါတော့ဥပတိတ္တနော် ပရပိုက်တွေတင်းကြီးဆရာကြီးရဲ့တပည့်ခံရင်းနဲ့နော်အမှန်တရားကိုရရှိဖို့နော်စူးစမ်းပြီးတော့ရှာဖွေကြရင်းနဲ့တနေ့ကျတော့သူ့ဘဝရဲ့အချိုးအကွေ့အကြီးမားဆုံးသောအပြောင်းလဲရဲ့အစဘာနဲ့စတယ်ထင်တော့ရှင်အတ္တဇိမထေကိုတွေ့လိုက်ရတာမြင်ချင်းကစတာနော်သူ့ဘဝရဲ့ကြီးမားတဲ့အပြောင်းလဲကြီးပဲဟုတ်လားမြင်လဲရတယ်မြင်လဲရတဲ့ပုံကနည်းနည်းရရမဟုတ်ယဟန္တာ ဟုတ်လား အရရှင်ရတတိယယဟန္တာယဟန္တာဆိုတော့သောတော်ပြောခဲ့တဲ့တမနာရဲ့ဂုံရည်သွေးတွေအကုန်ရှိနေပြီလေကြီးကြီးငယ်ငယ်အပြစ်ဟူသမျှကိုငြိမ်းထားတဲ့ငြိမ်းအေးစေတဲ့ပုဂ္ဂိုလ်ကတမနာလို့ခေါ်တာကိုသူတန်တန်မှာစိတ်ထဲမှာတော့ဘာအပြစ်မှမရှိတော့တော့လက်ပေါ်မှာလည်းအပြစ်မရှိဘူးနှုတ်ပေါ်မှာလည်းအပြစ်မရှိဘူးအဲ့တော့လက်ရည်ဆောင်စည်းခြင်းခြေရည်ဆောင်စည်းခြင်းနှုတ်ရည်ဆောင်စည်းခြင်းကိုယ်ရည်ဆောင်စည်းခြင်းအကုန်လုံးပြည့်စုံနေတယ်သောတော်ကဘိက္ခုရဲ့အည်သွေးတွေနဲ့လည်းသူအကုန်ပြည့်စုံနေတယ်ယဟန္တာဖြစ်နေပြီကို တော့မြင်ရတာအလွန်မှငြိမ်သက်နေရောနော်မျက်နာလည်းပဲလောဘဒေါသမောဟအပူမဟတ်တဲ့အတွက်ကြောင့်ပဂတိငြိမ်အေးနေမယ်ပေါ့ဟုတ်လားဟိုဥပမာပေးဖို့တောင်မှမလွယ်ပါဘူးဟုတ်လားအလွန်ကိုငြိမ်အေးနေမယ်ပေါ့အဲ့တော့မြင်တာနဲ့ကိုပဲပင်ကိုဓာတ်ခါညာလဲပါတဲ့အတွက်ကြောင့်ဥပဒိတစိတ်ထဲမှာဒီပုဂ္ဂိုလ်ရဲ့တန်တာမှာအမှန်တရားကိုသိတဲ့ထူးကဲတဲ့တရားရှိတယ်ရှိလိမ့်မယ်ဆိုတော့သူသိကြပါယုံကြည်သွားပြီ ဘာကိုကြည့်ပြီးတော့ယုံကြည်တာတော့အမှုအရာဟုတ်လားပုံပန်းတန်တန်အမှုအရာပုံပန်းတန်တန်ဆိုတာလည်းပဲနော်သူကသူ့ရဲ့စိတ်ရဲ့ထင်ဟမှုနော်သူ့စိတ်ရဲ့ဟိုရိုက်ခတ်မှုအများကြီးအဲ့ဒီဥစ္စာကြီးကပေါ်နေတာဟုတ်လားလောဘကြီးလို့ရင်လည်းလောဘကြီးတဲ့ပုံကြီးကပေါ်တာပဲဒေါသကြီးရင်လည်းဒေါသကြီးတဲ့ပုံကပေါ်တာပဲမာနကြီးရင်လည်းမာနကြီးတဲ့ပုံကြီးကပေါ်နေတာပဲအဲ့ဒီပုံတွေကကြည့်ကောင်းတဲ့ပုံတွေ မဟုတ်ဘူးเนาะအင်းအဲ့တော့ဒီမှာ ရှင်အတ္တတိကိုတွေ့တဲ့အခါကျတော့ထုခဲတဲ့တရားရှိလိမ့်မယ်ဆိုတာငြိမ်းအေးနေတာကိုကြည့်ပြီးတော့ငြိမ်သက်နေတာကိုကြည့်ပြီးတော့ငြိမ်အေးချောင်းငြိမ်သက်ချောင်းသူအတွင်းတန်တာမှာရှိလိမ့်မယ်ဆိုတော့သူနားလေတယ်အဲ့ဒါနဲ့တခါတည်းလိုက်သွားတာပဲလေလိုက်တော့ဟိုမှာစွန်ဖုံးပေးမဲ့နေရာစွန်နေပါလေတေချာတန့်ရှင်းရှင်းပြင်ပြီးတော့ကတ်စွန်ဖုံးပေးပြီဆိုတော့မေးတာပဲရှင်ဘုရားရှင်ဘုရားရဲ့ဆရာကဘယ်သူတော့တော့ရှင်ဘုရားဘယ်သူကိုရည်ရွယ်ပြီးတော့ယဟန်ပြူတာတော့ရှင်ဘုရားဆရာရဲ့ အဲအယူဆတွေတရားတွေကဘာတွေတုံးရှင်ဘုရားဆရာကဘလူတွေဟောတာတော့အကုန်မေးတာလေမေးတော့ငါအခုမှယဟန်ပြုသစ္စာပဲရှိသေးတယ်အများကြီးမသိသေးဘူးငါဘာမှမသိသေးဘူးဆိုတဲ့သဘောမျိုးနှိမ့်ချပြီးတော့ပြောတာတကယ်ယဟန်နာကြီးပဲဟုတ်လားအဲ့တော့ရှင်ဘုရားတဲ့တကယ်အနှစ်သာရရှိတဲ့အကြောင်းအရာတွေကိုပြောတဲ့နေရာမှာစကားတွေများနေဖို့ကအရေးမကြီးဘူးပေါ့နော်အများကြီးပြောနေဖို့ကအရေးမကြီးဘူးတကယ်ထိရောက်ဖို့ကအရေးကြီးတယ်ဆိုတော့အဲ့ဒီမှာသူဂါထာလေးတစ်ပုဒ်ဟောတာလေအလွန်ထင်ရှားတဲ့ဂါထာ ယေဓမာဟေတုပပါဝါတေတံဟေတုံတထာဂတောအာဟတေတင်ဇာယောနေရောအေဝံဝါဒီမဟာသမနောနော်ငါတို့ရဲ့ဆရာမြတ်စွာဘုရားကဒီဒုက္ခတွေကဘာကြောင့်ဖြစ်တယ်လဲဆိုတဲ့ဒုက္ခရဲ့အကြောင်းတရားကိုဟောတယ်တဲ့ဒုက္ခဆိုတာဘာကြောင့်ဖြစ်တာလဲလို့ဆင်းရဲခြင်းရဲ့အကြောင်းတရားဟာဘာဆိုတာကိုဟောတယ်တဲ့ဟုတ်လားအဲတည်တင်စာရောနေရောတော့အဲ့ဒီဆင်းရဲခြင်းချုပ်ရနိဗ္ဗာန်ကိုလည်းပဲဟောတယ်နိဗ္ဗာန်ရအောင်လည်းဘလို့လုပ်ရမလဲဆိုတော့ နီးလန်းကိုလည်းဟောတယ်အမှန်သစ္စာလေးပါးကိုအနှစ်ချုပ်ပြီးတော့ပြောလိုက်တာဘဝကြီးကဆင်းရဲတယ်ဒါပေမဲ့ဒီဆင်းရဲတွေဟာအကြောင်းမဲ့ဖြစ်တာမဟုတ်ဘူးအကြောင်းရှိတယ်အဲ့ဒီအကြောင်းဟာဘာလဲလောဘဆိုတဲ့သမုဒယသစ္စာပေါ့နော်အင်းအဲ့တော့ तू ပြောသွားတာလေးကတော့ရိုးရိုးလေးပဲဒုက္ခတွေကဘာကြောင့်ဖြစ်တယ်လဲဆိုတဲ့ဒုက္ခရဲ့အကြောင်းတရားအဲ့ဒီဒုက္ခရဲ့ချုပ်ရာဒါတွေကိုမြတ်စွာဘုရားဟောတယ်အေးလို့ပြောတာအရာအလုံးကဖြစ်เสียအကြောင်းမရှိဘဲနဲ့မဖြစ်ဘူးပေါ့နော်အဲ့လိုမျိုးဟောပြတော့ဟိုကညံကြီးတဲ့ပုံကိုဆိုတော့ ါတဲ့သောတာပန်တန်းပြီးတော့ဖြစ်တယ်ဟုတ်လားအဲဒီလိုမျိုးကောင်းကျိုးတွေအဆက်ဆက်နောက်ဆုံးကောလီတာသူ့ရဲ့တငယ်ချင်းဂရိရှိတဲ့တကြောင်သွားပြီးတော့သူအဲ့ဒီအမှန်တရားကိုပြောတယ်နောက်ဆုံးဩအက္ခလဝါကကြီးတွေဖြစ်သွားကြတယ်ပေါ့နော်အဲ့တော့ဒီဘဝမြင့်မြင့်သူ့ရဲ့ပြောင်းလဲမှုဟာဘယ်အစလဲလို့မင်းရှင်အတ္တိကိုဖူးကတွေ့ရမြင်ရတာစတာတမနာနေစတသနမင်္ဂလာကစတာလို့တောင်ပြောနိုင်တယ်လို့ဆိုရမယ်ဟုတ်လားอืมဒါလေးကမှတ်သားစရာကောင်းတယ်ဟုတ်လား နောက်ပြီးတော့ဘုန်းတို့ထင်ရှားတဲ့ဖြစ်ရဲ့အဲ့ဒါပါလဲဆိုတော့တိရိဓမ္မတောကမင်းကြီးဆိုပြီးတော့နော်ဗုဒ္ဓသာသနာကိုပြန်ပွားအောင်ကြိုးပမ်းအထောက်တဲ့နေရာမှာတမိုင်းတင်ခံရတဲ့ပုဂ္ဂိုလ်တို့ပေါ့နော်အဲ့ဒီတိရိဓမ္မတောကမင်းရဲ့လို့ဖြစ်မလာသေးခင်အတောကမင်းဟုတ်လားကြံထန်းနေလို့သူ့ကိုစန္ဒာတောကဟုတ်လားနောက်တိရိဓမ္မတောကမင်းဖြစ်လာဖို့အကြောင်းတရားကဘာလဲသူ့ရဲ့တူအရင်နိရောဓတာမဏေဆိုတာရှိတယ်အဲ့ဒါယဟန္တာပဲ တော့သူ့ရဲ့အကိုကြီးကမွေးတာအဲ့သူ့အကိုကြီးကလည်းသူကိုယ်တိုင်သူတို့သူပဲတတ်တာပဲတကယ်တမ်းကဟုတ်လားဒီအဖေဆုံးအမေခွဲမင်းသားတွေကိုယာနဲ့ချီပြီးတော့တတ်တာတိတိဓမ္မတော့ကမင်းဟုတ်လားအဲ့ဒီမှာအကုန်လုံးကစင်ကရဲ့ဘဝတွေအများကြီးပြက်ကြတာပေါ့အဲ့ဒီတဲကတူတယောက်ကသာသနာတော်မှာကိုရင်ဖြစ်ပြီးတော့ယဟန္တာဖြစ်နေတာရှိတယ်အဲ့ဒါကိုမြင်ရတော့သူ့တူမန်းတောင်သူသိလားမသိလားမသိပါဘူး အလွန်ငြိမ်သက်တဲ့အတွက်ကြောင့်နန်းတော်ပင့်ပြီးတော့နော်ဆရာဘလို့ဘလို့လဲအကုန်လုံးမေးတာပဲသူ့လဲအဲ့ဒီမှာနိရောဓတာမဏေကလည်းပဲနော်တင့်တော်တဲ့နေရာမှာထိုင်မှာဆိုတော့ရာသာပလင်ပေါ်တက်ထိုင်နေဆိုတော့အကြားဘူးကြတယ်မို့လားဒီအကြောင်းအရာလေးလေအဲ့ဒီမှာမြတ်စွာဘုရားရဲ့အစုံအမကိုဘာဟောတော့အပမာရောအမတံပဒံပမာရောမစ္ဆုနောပဒံအပမထာနမိယံတိယေပမထာယထမတာမိမိရောရောနေခြင်းဟာဖမန်သေးခြင်းရဲ့အကြောင်းတရား မမေ့မလျော့နေခြင်းဟာမတရားနိဗ္ဗာန်ရသည့်အထိအကျိုးကြီးမားတဲ့အကြောင်းတရားမမေ့လျော့လျော့နေတာဟာသူသေးကောင်းနဲ့တူတယ်ဘာကြီးပွားတိုးတက်မှုမှမရှိဘူးမမေ့မလျော့နေတဲ့ပုဂ္ဂိုလ်ဟာလူရှင်နဲ့တူတယ်တနည်းအားဖြင့်မေ့နေတဲ့လူတွေဆင်းဆင်းရဲရဲတည်တယ်လို့မျိုးမမေ့တဲ့လူတွေကအဲ့လိုဆင်းဆင်းရဲရဲမတည်ရဘူးလို့အတိဘယ်ရတဲ့ဒီကာထာကိုဟောတာအဲ့ဒီမှာအကြီးအကျယ်သူဘာဖြစ်သွားလဲပြောင်းလဲသွားတယ်။ဒါလည်းပဲတမနာနေစတဒသနာမင်္ဂလာကနေပြောင်းလဲတာပေါ့နော်။နောက်ပြီးတော့ဘုန်းဘုန်းတို့ ကံပြည်အနောရထဒါကြတော့မြမသမိုင်းပေါ့ဟုတ်လားမြမပြည်တဏ္ဍတလျာမြတ်စွာဘုရားရဲ့အစိုးအမတွေကိုပြန်ပွားအောင်ကြိုးပမ်းအထောက်ခဲ့တဲ့အနောရထမင်းကြီးဘာကိုမြင်ရလို့ဘာကိုတွေ့ရလို့သူကလည်းပြောင်းလဲသွားတာတော့ရှင်အရဟံဟုတ်လားအရဟံဆိုတာအရဟန္တယဟန္တာနော်ယဟန္တာမို့လို့ရှင်အရဟံလို့သူ့ကိုခေါ်တာနော်ဓမ္မဓာတ်တိနော်သူ့ရဲ့ဘွဲ့ဟုတ်လားအေး အဲ့ဒီရှင်ရတန်ဟာနဲ့တွေ့တော့လည်းပဲအနောထာမင်းကြီးကိုရှင်ရတန်ဟာဒီကာထာကိုပဲဟောတာပဲအပမတော်အမတန်ပဒံအစချီတဲ့ကာထာကိုပဲဟောတာသူလည်းပဲဘာဖြစ်သွားတာတော့ပြောင်းလဲသွားတာပေါ့နော်အကျိုးကျေးဇူးတွေများစွာဖြစ်ထွန်းသွားတာဒါကြောင့်မလို့တမနာနိစ္စဒသနမင်္ဂလာကြောင့်မို့လို့မင်္ဂလာတွေအဆက်ဆက်အကြောင်းအကျိုးနော်ကူးဆက်ပြီးတော့နော်ကြီးပွားသွားကြတာချမ်းသာသွားကြတာတွေကိုဒါတက်သေးအနေနဲ့ဒီဖြစ်ရလေးသုံးကိုဘုံဘုံကပြောပြတယ်ဟုတ်လားဆက်ပြီးတော့ပြောချင်တာကဒီတမနာအစစ်အမှန် နော်မင်္ဂလာကိုဖြစ်ထွန်းစေတဲ့မြင်လိုက်ရရင်မင်္ဂလာဖြစ်သွားစေတဲ့တမနာအစစ်အမှန်ဆိုတာမြတ်စွာဘုရားရဲ့သာသနာတွင်မှာသာလင်းရှိနိုင်တယ်ဆိုတဲ့အကြောင်းအရာမြင်တဲ့အခါတွေ့တဲ့အခါမှာတန်ဖိုးထားဖို့ဟုတ်လားမြတ်စွာဘုရားရဲ့သာသနာတွင်မှာသာလင်းရှိနိုင်တယ်အဲ့ဒါဘုံဘုံတို့ဒီအကြောင်းအရာလေးနဲ့ပတ်သက်ပြီးတော့နော်ဓမ္မဘဟုတုတလည်းရှိဖို့ပေါ့လေအထောက်အထားသဘောမျိုးလေးနဲ့ပြောရရင် ဟိုမြတ်စွာဘုရားပြိဋိဘံဆံဃာနေမှာမကြခင်မင်းမြတ်စွာဘုရားပြိဋိဘံဆံတော့မယ်အဲ့ဒီအချိန်မှာမြတ်စွာဘုရားရဲ့နောက်ဆုံးတာဝကအနေနဲ့မြတ်စွာဘုရားဒီကိုဘယ်သူရောက်လာတယ်လို့ကြားဖို့တော့နော်သူဘဒ္ဒပရပိုက်ဟုတ်လားမြတ်စွာဘုရားနောက်ဆုံးတာဝကမြတ်စွာဘုရားပြိဋိဘံဆံအံဆဲဆဲအချိန်မှာသူမြတ်စွာဘုရားကိုဖူးမြင်ခွင့်တောင်းတယ်ရှင်အနန္ဒာကမြတ်စွာဘုရားပင်မမှာဆိုလို့ဒီသာသနာအပြင်ပါအယူဆရှိတဲ့လူတွေကအမေးအမြန်းလဲအလွန်ထူတယ်ဆိုတော့အတွေ့မခံဘူး အမသူနှစ်ကြိမ်မြောက်တောင်းမှနဲ့ရှင်အနန္ဒာအတွေ့မခံဘူးသုံးကြိမ်မြောက်တောင်းမှနဲ့အတွေ့မခံဘူးအဲ့ဒါကိုမြတ်စွာဘုရားကြားနေရတယ်ကြားနေတော့အာနန္ဒာသူ့ကိုမတားနဲ့လွတ်လိုက်သူသူ့ရဲ့နောက်မြတ်စွာဘုရားနောက်ဆုံးတာဝကအဲ့ဒါမြတ်စွာဘုရားတွေ့တော့မေးတာပဲလောကမှာယဟန္တာလို့ဖះလို့ဝန်ခံတဲ့ပုံကိုယ်တွေအများကြီးပဲပေါ့သူတို့ဟာတကယ်ပဲသူတို့ပြောတဲ့အတိုင်းအကုန်သိသလားသို့မဟုတ်မသိဘူးလားဒါသူ့စိတ်ထဲမှာမရှင်းပါဘူးသူ့ကိုပြောပြပါပေါ့အဲ့ဒါမြတ်စွာဘုရားဘာပြောလို့ဆိုတော့ အဲ့ဒီလူတွေတိလားမတိလားဆိုတာတာတာထားလိုက်အောင်တဲ့သူတို့တိတာမတိတာတွေအရေးမကြီးဘူးပေါ့နော်တင့်ဟောငါပြောပြမယ်တဲ့အဆုံးအမတစ်ခုမှာသာသနာကိုအဆုံးအဆုံးအမကိုသာသနာလို့ခေါ်တာဟုတ်လားအဆုံးအမတစ်ခုမှာမက်ကင်ရှစ်ပါဆိုတဲ့တမာဒိဋ္ဌိခေါင်းဆောင်တဲ့မက်ကင်ရှစ်ပါအကျင့်မြတ်ရှိတယ်ဆိုလို့ရှိရင်အဲ့ဒီသာသနာမှာပထမတမနာဆိုတဲ့သောတာပန်ဒုတိယတမနာဆိုတဲ့တဂရဂံတတိယတမနာလို့ဆိုတဲ့အနာဂံသရုဋ္ဌတမနာဆိုတဲ့ယဟန္တာရှိတယ် မဂ်ခင်၈ပါးမရှိတဲ့အဆုံးအမသာသနာမှာအဲ့ဒီယဟန်စေယဟန်မှာတမနာအစစ်အမှန်ဆိုတာမရှိဘူးတဲ့အခုဒီငါရဲ့အဆုံးအမဓမ္မဝိနည်းမှာမဂ်ခင်၈ပါးအကျင့်မြတ်တရားရှိတဲ့အတွက်ကြောင့်နော်ပထမတမနာလို့ခေါ်တဲ့သောတာပန်ဒုတိယတမနာလို့ခေါ်တဲ့တဂရကံတတိယတမနာလို့ခေါ်တဲ့အနာကံစတုထတမနာလို့ခေါ်တဲ့ယဟန္တာအဲ့ဒီတမနာတွေရှိတယ်အဲ့ဒီမှာမြတ်စွာဘုရားပြောတာလေးကိုဘုံဘုံတိတိကျကျလေးပြောပြမယ်နော် ယသမိန်ခောတုပဒဓမ္မဝိနေအရိယောအထင်ကီကောမေကောနဥပလပတိနော်ဓမ္မဝိနယတစ်ခုအဆုံးအမတစ်ခုမှာမဂ္ဂင်၈ပါးအကျင့်မြတ်တရားမရှိဘူးဆိုလို့ရှိရင်တဲ့တမတော်ပိတ္တထနဥပလပတိတမနာဆိုတာ မရှိဘူးတဲ့ကိလေသာငြိမ်းတဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးတဲ့ဒုတိယပိတ္ထတမနောနဥပလပတိဒုတိယတမနာနော်တက္ကရာကလည်းမရှိဘူးသောသောပထမတမနာကိုပြောတာနော်တတိယပိတ္ထတမနောဥပနဥပလပတိတတိယတမနာလည်း အနာဂံပုဂ္ဂိုလ်လည်းမရှိဘူး။နောက်စတုထောပိတထသမနောနဥပလပတိစတုထသမနလို့ဆိုတဲ့ယဟန္တာလည်းမရှိဘူး။ယတမိန်စာခောသူပတ္တဓမ္မဝိနေအရိယောအထင်ကီကောမေကောဥပလပတိသမနောပိတထဥပလပတိနော်အကျဉ်ဓမ္မဝိနည်းလို့ဆိုတဲ့အဆုံးအမသာသနာမှာဖြူရှင်တန်ရှင်းတဲ့အရိယာမဂ်ခင်၈ပါးရှိတယ်ဆိုရင်သမနောပိတထဥပလပတိနော်ပထမသမဏလို့ဆိုတဲ့သောတာပန်ပုဂ္ဂိုလ်ရှိတယ်။ ဒုတိယောပိတထသမနောဥပလပတိတတိယောပိတထသမနောဥပလပတိစတုထောပိတထသမနောဥပလပတိနော်စတုထသမနထိယဟနာပုဂ္ဂိုလ်ထိဒါရှိတယ်အဲ့လိုမြတ်စွာဘုရားအမိန့်ရှိပြီးတော့ဣမေသသုဘဒဘိက္ခုတမဝိရေယံအတုံညာလောကောအရဟံတေဟိအတ္တအလွန်ထင်ရှားတဲ့စကားတော်ပေါ့နော်ဒီလောကကြီးမှာတဲ့မြတ်စွာဘုရားဟောခဲ့တဲ့အတိုင်းယဟန်နေရမှန်မှန်ကန်ကန်ကောင်းကောင်းမွန်မွန်ကျင့်သုံးနေထိုင်နေသမျှကလပ်ပလုံလောကဟာ ယဟန္တာမှမစိတ်သုံးဘူးလို့အဲ့လိုဟောဟုတ်လားမြတ်စွာဘုရားတပည့်တာဝကတွေမှန်မှန်ကန်ကန်ကျင့်သုံးနေသည်သမျှကလပ်ပလုံလောကမှာကိရိတာကုန်ခန်းတဲ့ယဟန္တာတွေမစိတ်သုံးဘူးလို့မြတ်စွာဘုရားဟောတယ်အဲ့တော့ဒီဒေသနာတွေကိုကြည့်မယ်ဆိုလို့ရှိရင်တမနာအစစ်အမှန်တွေအမြင်လဲရရင်တကယ်ကိုမင်္ဂလာဖြစ်သွားစေတဲ့နော်ကြီးမားတဲ့အကျိုးကိုဖြစ်ထွန်းစေတဲ့တမနာအစစ်အမှန်တွေဟာဒီသာသနာနဲ့ကြုံရတဲ့အခိုက်အမာသာလင်တွေ့နိုင်ကြုံနိုင်ခွင့်ရှိတယ်ပေါ့နော်ဒါကြောင့်ဘုန်းဘုရားဘလို့စဉ်းစားမိတုံးဆိုတော့ အင်းဖះပွင့်ဖို့လောက်ခက်တယ်လို့နော်ဘာလို့ဆိုဖះပွင့်မှာဖះရဲ့လို့ဖြစ်မှာဖះရဲ့တပိသားတာဝကတန်ခါဆိုတာဖြစ်ပေါ်လာတာဖះမပွင့်ရင်ဖះရဲ့တပိသားတန်ခါလည်းမရှိဘူးဟုတ်တယ်မို့လားဒါကြောင့်ဖះပွင့်ဖို့လောက်ခက်တယ်ဆိုတာကိုနားလည်ရမယ်ပေါ့ဒါကြောင့်ဒီခေတ်မှာနော်အကျင့်မြတ်နဲ့ပြည့်စုံတဲ့ယဟန်တွေလည်းပဲဒါရှိနေတာပဲဥမာပြောရမယ်ဆိုရင်ခုမဟာဗောဓိမြိုင်ဆိုတော်ဘုရားကြီးတို့ဟုတ်လားနော်ဒါဖူးမြင်မယ်ဆိုလို့ရှိရင်မင်္ဂလာဖြစ်စေတဲ့ ရဟန်းတန်ဃာတော်တွေဒီခေတ်မှာလည်းအများကြီးမရှိဘူးလားရှိတာပဲဟုတ်လားဟိုတောင်ပုလို့ဆိုတော့ဘုရားကြီးသက်ထင်ရှားရှိတုန်းကရဟန္တာဆိုပြီးတော့နာမည်ကြီးရတယ်တဖူးမြင်တဲ့လူတွေကလည်းအများကြီးအဲ့ဒီမှာဆရာတော်ကြီးကဖူးမြင်တဲ့လူတွေများလို့ပင်ပန်းလို့တခါမဲ့နားနေတော့နော်နိုင်ငံသားတယောက်ကအတင်းဖူးမြင်ခြင်းနဲ့ပေါ့နော်သူ့ကိုဒီကပ္ပိယကိုအတင်းတောင်းပန်နဲ့တွေးပြရစီခဏလေးပါဘာမှမပြောပါဘူးပေါ့ကြည်ုံလေးကြည်မှာပေါ့ ဘာမှလည်းမမေးဘူးရှောက်လည်းမရှောက်ဘူးနော်စကားတောင်မပြောဘူးဘာဖြစ်လို့ဒီလောက်ကြည်ကျင်နေတာတော့လို့သူ့ကိုမေးတော့သူတွေ့ဘူးသမျှလူတွေထဲမှာအေးချမ်းဆုံးဖြစ်လို့ပါလို့ပြောတယ်တဲ့ဟုတ်လားဒါပါလဲဆိုတော့ကိလေသာငြိမ်းအေးတဲ့ပုံကိုယ်တွေရဲ့မြင်ရတဲ့ပုံကိုယ်တွေရဲ့အပေါ်မှာနော်လွှမ်းမိုးသွားနိုင်မှုဖြစ်ထွန်းသွားစေနိုင်မှုတနည်းအားဖြင့်ကောင်းကျိုးတွေအများကြီးဆက်ဆက်ပြီးတော့ဖြစ်သွားစေတဲ့အနေအထားကိုပြောပြတာဟုတ်လားဒါကြောင့် နော်မြင်ရခဲ့တယ်တွေ့ရခဲ့တယ်ကြုံရခဲ့တယ်ကပဧည့်တယ်ဆိုပြီးတော့တောင်မျိုးဆိုလို့ကြီးကတော့အဲ့လိုလေးရေးတယ်ဟုတ်လားတန်ခါဆိုတာဗာလေကဘာလောကကြီးရဲ့နော်ယံဖာယံခါမတာလည်းတွေ့ရကြုံရတဲ့ဧဒုဧမြတ်ပေါ့နော်မြတ်စွာဘုရားတန်ခါကုံတော်ထဲမှာနော်ဧည့်တယ်လို့ငါထားတဲ့ဝိထုပစ္စည်းကိုတောင်အလှခံယူတိုက်တယ်လို့ပြောတဲ့စကားမတွေ့ဘူးလားဟုတ်လားဒါကြောင့်မလို့ဘုံဘုံတို့ဒီသမဏနေစဒသနာမင်္ဂလာနဲ့ပတ်သက်ပြီးတော့ဒါဆက်ဆက်မိတာတွေကိုဘုံဘုံကပြောပြတာဟုတ်လား သမဏရဲ့အဓိပ္ပာယ်ကိုပြောတယ်ဘာကြောင့်မင်္ဂလာဖြစ်ရတယ်လဲဘလို့အကျိုးစီးပွားတွေဖြစ်ထွန်းစေတယ်လဲဒါတွေကိုပြောတယ်နော်ဆက်ပြီးတော့ဘုန်းဘုန်းတို့ပြောရင်တာကဘာပြောရင်တော့ဆိုတော့ဟိုယဟန်နဲ့လူနဲ့မတူဘူးဆိုတာလေးကိုပြောခြင်းတာဟုတ်လားရသော်ဘုရားကတော့ဘယ်လိုဟောတော့လူတွေရဲ့ဘဝဟာကျင်းမြောင်းတယ်ကြက်တီးတယ်လို့ဟောတယ်ယဟန်တွေရဲ့ဘဝဟာလွင်တီးခေါင်နဲ့တူတယ်လွတ်လပ်တယ်ကျေပြန့်တယ်လို့အဲ့လိုဟောတယ်လူတွေဆိုတာကကိုယ်အိမ်အောင်လေးနဲ့ကိုနော်ဘယ်လိုတော့ တန်ရောတင်နေနဲ့နှောင်ဖွဲ့ပြီးတော့အမျိုးမျိုးတာဝန်တွေဝိတရားတွေနဲ့ရှုပ်ရှက်ခတ်ပြီးတော့နေကြရတဲ့အနေအထားလေးပေါ့နော်ယဟန်နေဆိုတာကလူတွေနဲ့တော်တော်များများဘယ်လိုဖြစ်နေတော့နေတာထိုင်တာအနေအထားတွေကဆိုဆန့်ကျင်တယ်လို့ဖြစ်နေတယ်ဟုတ်လားအဲ့ဒါလေးကိုဘုံဘုံစိတ်ထဲမှာပေါ်လာလို့ဒါလေးကိုနှိုင်းရှင်ပြီးတော့ပြောကြည့်နေတာပေါ့ဟုတ်လားအဲ့ဒါဇက်တော်လေးတစ်ပုဒ်ရှိတယ်အဲအကြောင်းတိုက်ဆိုင်ရင်ဘုံဘုံတို့မကြာခဏပြောဘူးတယ်လေ ဝိသနခဇတ်ဆိုတာဟိုရှင်အနန္ဒာကို သူ့ရဲ့အလွန်ချစ်ခင်ရင်းနှီးတဲ့တငယ်ချင်းကလူထွက်ဖို့ဖိတ်မှန်တာကပြု ဟုတ်လားယဟန်ဘောကနေရတာနောက်သူများကိုမှီပြီးတော့အသက်မွေးရတာဆင်းရဲတယ်သူ့မှာပြည့်စုံတဲ့စီးတဲ့ဥစ္စာရှိတယ်တဝက်ခွဲပေးမယ်လူထွက်ဖို့ပြောတယ်။မရှင်အနန္ဒာသူ့ကိုတရားပဲဟောပြီးတော့ပြန်လာပြီးတော့မြတ်စွာဘုရားတိရောက်တော့အကျိုးအကြောင်းလျှောက်တော့အဲအခုမှသာလည်းအဲ့လိုလျှောက်ဘူးတာမဟုတ်ရှေးတုန်းကလည်းပြောဘူးတာပဲဆိုပြီးတော့ ဝိသနခဇတ်ကိုဟောတယ်အဲတခုသောဘုရားဘုန်းဘုန်းတို့ဘုရားလောင်းကြီးဟာယတိဝစ်ပြီးတော့နော်ယတိချမ်းသာယဟန်ချမ်းသာနဲ့နေတယ်ဆိုရပါစို့ဟုတ်လားနောက်တော့တတိတယောက်ကကြီးညိုလွန်းလို့နော်အမူအရာငြိမ်သက်တဲ့အေးချမ်းတဲ့အတွက်ကြောင့်ကြီးညိုလွန်းလို့သူ့ဥယျာဉ်ထဲမှာပင့်ပြီးတော့နော်သင်္ကန်းချောင်းလေးဆောက်ပြီးတော့အဲအမြဲတမ်းဆွန့်ကပ်ပြီးတော့ကိုးကွယ်တာပေါ့အဲချမ်းချမ်းသာသာပဲနေရတယ်ပေါ့တရေဥယျာဉ်ကြီးထဲမှာ အဲဒီတတိယလည်းအမြဲတမ်းလာလာပြီးတော့တရားသဘောလေးတွေပြောဆွေးနွေးဒီလိုနဲ့နေလာရင်လည်းနောက်တော့တတိယယသိကိုမေတ္တာကလည်းအလွန်ရှိရအောင်သူစိတ်ထဲမှာအရန်ကြီးအစဉ်ပြေလာတယ်လို့မထင်ဘူးအဲ့ဒါနဲ့ဘာလို့မတော့မထူပါဘူးလူထွက်ပါပေါ့သူစည်းစိမ်ကိုတဝက်ခွဲပေးမယ်လို့ပြောတာအဲ့ဒီမှာဘုရားလောင်းကလူဘဝနဲ့ယဟန်ဘဝရဲ့ကွာခြားချက်ကလေးကိုနော်ဂါထာတပုတ်နဲ့ပြောတာဂါထာတပုတ်သေးဆိုပြီးဒီအဲ့ဒီဥစ္စာတော်တော်ထိရောက်တယ်လို့ပြောရမယ်ဟုတ်လားอืมဘာပြောတော့ဆိုတော့ ကရဏာနိဟမနတကရဏဗနာတုံဘုဒ္ဓနော်ကရဏာဒိဏဒန္တတပရိသံအတ္တိကုပတောဧဝံစိတ်တံနော်ဒုရပိတံဘဝံကောကရံပရိပစ္စတိတဲ့နော်ဂါထာတဂါထာခွဲပေါ့ဟုတ်လားအတိပ္ပယ်ဘာပြောတော့ဆိုတော့နော်ကရဏာနိဟမနတနာနိဟမနတလုံးလာကြိုးကိုအထုတ်ခြင်းမရှိတဲ့ပုဂ္ဂိုလ်ရဲ့ကရာအိမ်သည်နာတိဋ္ဌိမတည်နိုင်ဘူးတဲ့နော်လူဘဝဆိုတာ ပြင်းခွင့်မရှိဘူးပေါ့နော်နာအောင်ပဲဆိုတာမျိုးတောင်လှုပ်ဖို့တိတ်ပြီးတော့မလွယ်ဘူးအမြဲတမ်းအလှုပ်ပြီးအလှုပ်အလှုပ်ပြီးအလှုပ်နော်အဲ့လိုမျိုးစ조사အထုတ်မှုမရှိတဲ့အိမ်ဟာမတည်နိုင်ဘူးတဲ့ကရနာပနာတော်မူတာနာပနာတော်မူတာတဲ့လိညာလှည့်စားပြီးတော့မပြောတဲ့လူတွေရဲ့အိမ်ဟာလည်းမတည်နိုင်ဘူးတဲ့နော်လူဘဝရဲ့အနေထားလေးရောဒီစကလုံးလေးတွေနဲ့နော်ဟိုလေ့လာကြည့်ကြည့်မှန်းနေတာကိုတွေ့ရလိမ့်မယ်ဟုတ်လား ဘဝတွေကရှုပ်ထွေးလွန်းတဲ့အခါကျတော့နော်ထွေပြားလွန်းတဲ့အခါကျတော့လိန်စရာအကြောင်းတွေကလည်းရှိလာတာမလိန်ရင်အစင်းကိုမပြေတဲ့အကြောင်းလေးတွေကလည်းရံဖာရံခါရှိတတ်တယ်ဟုတ်လားဒါကြောင့်မလိန်ညာတဲ့ပုံကိုရဲ့အိမ်ဟာလည်းပဲတည်ဖို့မလွယ်ဘူးတဲ့နောက်ကာရကာရနာဒိဏဒန္တတန်နော်အဲ့ဒါဘာပြောတာလဲဆိုတော့ဩဒံဝမယူတဲ့လူရဲ့အိမ်ဟာလည်းမတည်နိုင်ဘူးတဲ့ဒံဝမယူတဲ့လူတဲ့ဆိုလိုတာက သူများနှိပ်စက်တာကိုမခံဘဲနဲ့လူဘဝမှာနေလို့မရဘူးလို့ပြောတာနော်ရံဖန်ရံခါသူများနှိပ်စက်တာကိုခံရတယ်နှိပ်စက်တယ်ဆိုတာရိုက်နှက်နေမှထို့ပုံနေမှမဟုတ်ဘူးစကားနဲ့တော့မခံချင်အောင်ပြောနေရင်လည်းနှိပ်စက်တာပဲတချို့ဆိုရင်စကားနဲ့တောင်မပြောဘူးအမူအရာနဲ့တောင်လှန့်နှိပ်စက်လို့ရသေးတယ်ဟုတ်လားဆင်းရဲအောင်လှုပ်ကြတာပေါ့နော်တယောက်တယောက်ဆင်းရဲအောင်လှုပ်နေတာတွေမရှိဘူးလားရှိတယ်အဲ့ဒါတွေနဲ့ဘုံတို့ကင်းလို့ရသလားမရဘူးနော်အထူးသဖြင့်လူလောကကြီးမှာကင်းလို့မရနော် ဒဏ်ကိုမယူတဲ့လူရဲ့အိမ်ဟာလည်းမတည်နိုင်ဘူးတဲ့ဒါသုံးခုမြောက်နော်လေးခုမြောက်ကဘာပြောတော့ပရိသန်အနိကုပတော်တဲ့သူများကိုမနှိပ်စက်တဲ့လူရဲ့အိမ်ဟာလည်းမတည်နိုင်ဘူးတဲ့တခါတလေကြတော့ကိုကအနှိပ်စက်ခံရတဲ့နေရာမှာနော်ရှိနေတယ်လို့တခါတလေကြတော့ကိုကနှိပ်စက်တတ်တဲ့လူရဲ့နေရာမှာလည်းရှိနေရသေးတယ်ဟုတ်တယ်တခါတလေအခြေအနေရပြော ပြောလဲရတာတွေရှိတယ်လှုပ်လဲရတာတွေရှိတယ်ပေါ့လူဘဝရဲ့ကြက်တဲချင်းမြောင်းပုံ ဒါလေးတွေကိုသူကပြောပြတာနော်ဒါကဘုံဘုံတို့စဉ်းစားတွေကအလွန်ကောင်းတာပေါ့နော်လုံလကြိုးကိုအထုတ်မှုမရှိတဲ့လူတွေရဲ့အိမ်ဟာမတည်နိုင်ဘူးနော်လိန်ညာလေသားမှုသားမပြောတဲ့ပုံကိုယ်တွေရဲ့အိမ်ဟာမတည်နိုင်ဘူးနော်ဒဏ်ကိုမယူတဲ့ပုံကိုယ်ရဲ့အိမ်ဟာမတည်နိုင်ဘူးသူများကိုမနှိပ်စက်တဲ့ပုံကိုယ်ရဲ့အိမ်ဟာလည်းမတည်နိုင်ဘူးတဲ့အေးုံရှိတ်တန်ဒုတိပိတန်ပုံနော်အလွန်ကိုတည်တတ်အောင်လုပ်ဖို့ခဲရင်တဲ့ဒီလိုမျိုး အပြစ်အနာစာတွေရှိနေတဲ့နော်အိမ်မျိုးမှာ နော် competitivity ဘလို့ပုဂ္ဂိုလ်ကနေခြင်းပဲလေတဲ့ဒါဘုရားလောင်းကသူ့အမြင်ကိုပြောတာဟုတ်လားသူလည်းတတိဘဝလာတာပဲလေဟုတ်လားအဲ့ဒါယတိယဟန်ပြုလိုက်တဲ့အခါကျတော့အဲ့ဒီတန်ရောစဉ်အဲ့ဒီအနှောင်ဖွဲအဲ့ဒီအရှုပ်ထွေးအဲ့ဒီဟိုစိတ်မကူးခြင်းလို့ကိုတချို့ဟာတဲ့အခုမရဘူးကူးနေရတယ်ပေါ့နော်လူရတာတခါလေးငြိမ်ငြိမ်လေးထိုင်နေရစိတ်တွေကပင်ပန်းနေကူးနေရတယ်။အော်ဆိုကိုယ့်ရဲ့တီလျှောက်ထားတဲ့အနေအထားလေးကစိတ်ကူးနေမှာကိုဖြစ်မဲ့အနေအထားမျိုးဖြစ်နေတာ။အိုးဟုတ်လား ရှင်းရှင်းလင်းလင်းအဲငြိမ်ငြိမ်ချမ်းချမ်းလွတ်လွတ်လပ်လပ်ပေါ့ပေါ့ပါပါအနေထားဒီကိုဥတည်နေတာမဟုတ်ဟုတ်လားအဲ့ဒါမလို့မြတ်စွာဘုရားဒီမှာဝိသနခဇတ်ထဲမှာပြောထားတဲ့ဂါထာလေးကနော်လူတွေနဲ့ယဟန်တွေရဲ့ကြွားချချက်ကိုအခြေခံကြကြလေးပြောထားတယ်လို့မဆိုနိုင်ဘူးလားဆိုနိုင်ရဲ့နော်ဒါကြောင့်ယဟန်တွေဆိုတာနော်ကမ္ဘာလောကမှာတစ်ခါတစ်ခါမှ ပေါ်လာတဲ့နော်ဧည့်သည်ဖြစ်တယ်ဆိုတာလေးလဲနားလည်ရမယ်နော်ယဟန်တွေနဲ့လူတွေနဲ့ နော်အခြေခံအဖြစ်မတူရဘူးဆိုတာကိုလည်းနားလည်ရမယ်ဟုတ်လားဆက်ပြီးတော့ဏိကုံပိုင်းနောက်ဆုံးပိုင်းလေးဒါလေးကတော့နော်ဒီမင်္ဂလာနဲ့နော်ရှင်ပြီးတော့တွေးเสียရလေးပါဟုတ်လားဒါနဲ့ပြည်စုံမှဒီမင်္ဂလာပြည်စုံမယ်လို့ဆိုလိုတာမဟုတ်ဒါဘာကြောင့်ဒီဟာလေးကိုဘုံဘုံပြောခြင်းစိတ်ပေါက်တုံးဆိုတော့မြတ်စွာဘုရားရဲ့ထင်ရှားတဲ့ဇာတ်ကားတစ်ခုရှိတယ်ဒီမြင်တာနဲ့ပတ်သက်ပြီးတော့အဲ့ဒါကဘာလဲဆိုတော့ ဓမ္မင်ကြီးသောဘိခဝေဘိက္ခုနပတ္တိဓမ္မအပတ္တံတော်နမံပတ္တိနော်ယဟန်တပါးဟာတရားကိုမမြင်ဘူးဆိုလို့ရှိရင်အဲ့ဒီတရားမမြင်တဲ့လူဟာငါ့ကိုမမြင်ဘူးလို့အဓိပ္ပာယ်ရတယ်တရားကို မြင်တဲ့လူမှာငါ့ကိုမြင်တာတဲ့ဒါမြတ်စွာဘုရားရဲ့စကားပေါ့နော်အဲ့တော့မြင်တယ်ဆိုတဲ့စကားလေးနဲ့ပတ်သက်ပြီးတော့ဒါချဲ့ထွင်ပြီးတော့စဉ်းစားဖို့ပြောတာ နော်တရားအမြင်ရှိမှသာလင်ယဟန်တွေကိုမြင်ရတာမင်္ဂလာရှိတယ်လို့အဲ့လိုရေးဆိုလိုတာမဟုတ်ဘူးနော်သို့တော့တရားအမြင်လေးပါတွဲသွားမှယဟန်ကိုမြင်ရတာမင်္ဂလာရှိတယ်ဆိုတာပို့ပြီးတော့ပြည့်စုံမယ်ဆိုတာလေးကိုဒါဘုံဘုံတွေးမိတာလေးကိုပြောပြတာနော်အဲ့တော့ဒီဒေသနာကဘယ်မှာဟောထားတာလဲဆိုတော့ဘုံဘုံတို့ဣတိယုပါဠိတော်ထဲမှာသင်္ကာတိကန္နာတုတ်တံဆိုတာရှိတယ်အဲ့ဒီသင်္ကာတိကန္နာတုတ်တံမှာမြတ်စွာဘုရားဟောတာ သင်္ကာတိကံနေစီပိဘိခွေဘိကုကဟိတဝပိဋ္ဌိတော ပိဋ္ဌိတောအနုဘာနောအတ္တပါရိပါရနိခိပံနောသောဇာဟောတိရဟန်းတစ်ပါးကမြတ်စွာဘုရားကိုကြည်ညိုလွန်းလို့မြတ်စွာဘုရားရဲ့သင်္ကန်းဆုံးကိုလက်နဲ့ဆွဲပြီးတော့မြတ်စွာဘုရားရဲ့ခြေရာအတိုင်းနောက်ကနေဖွားခြေချက်ထက်ချက်မခွာလိုက်တယ်ဘလောက်နီးကပ်တုံသင်္ကန်းကိုလက်နဲ့ဆွဲပြီးတော့မြတ်စွာဘုရားတလှန်လှန်ရင်သူလည်းတလှန်လှန်တယ်လိုက်သွားတယ်ပေါ့နော်အလွန်နီးတယ်ပေါ့ဟုတ်လားဒါပေမဲ့လို့တဲ့ သောစာဟောတိအဘိဇာလို့ကာမေတုတိဗ္ဗတာတာကောအဲ့ဒီပုဂ္ဂိုလ်ကဘလို့ဖြစ်နေတော့ဆိုတော့အဘိဇာလို့အဘိဇာတရားတွေများနေတယ်သူများပစ္စည်းမတရားရခြင်းဟုတ်လားကာမေတုတိဗ္ဗတာတာကောကာမဂုဏ်အာယုန်တွေမှာပြင်းထန်တဲ့တက်မဲ့မှုတွေရှိတယ်ဖြာပါဏစိတ်တော့စိတ်တွေကလည်းပျက်စီးနေတယ်ဗုဒ္ဓမနသင်္ကပ္ပအကျံစီတွေကလည်းပဲယုံညံ့နေတယ်မௌထတတိတတိတွေကလည်းလွတ်နေတယ်အတ္တမဇာတော့ဆင်ញင်ညာလည်းမရှိဘူးအတ္တမဟိတော့တည်ငြိမ်မှုမရှိဘူးဝိဘာဏစိတ်တော့ နော်ပြန့်လွင့်တဲ့စိတ်တွေဖြစ်နေတယ်။ပါကတိန်တွေရောမျက်စိနာနာလျှာကိုစိတ်ဆိုတဲ့အိန္ဒိယ6ပါးကိုထိမ့်သိမ်းတာလည်းမရှိဘူးတဲ့။ဟာအဲ့ဒါလို့ဆိုရင်အထာခောသောအာရကာဝမေရှံအဟင်္စတတ္တအဲ့ဒီပုဂ္ဂိုလ်ဟာငါနဲ့အဝေးကြီးတဲ့။ငါလည်းသူနဲ့အဝေးကြီးတဲ့။ဘာဖြစ်လို့တော့တဲ့တန်ကိတ္တဟေတုဓမ္မညီသောဘိက္ခွေဘိက္ခုနပတ္တိဓမ္မအပတ္တနောနမံပတ္တိအဲ့ဒီပုဂ္ဂိုလ်ဟာတရားကိုမမြင်ဘူးတဲ့။တရားကိုမမြင်တဲ့အတွက်ကြောင့်သူဟာငါ့ကိုလည်း မမြင်ဘူးတဲ့ဘလောက်ကောင်းနော်ဆက်ပြီးတော့မြတ်စွာဘုရားဟောတယ်ယောဇနတတိစီပိသောဘိက္ခဝေဘိက္ခုဝိရိယယဟန်တပါးကတော့မြတ်စွာဘုရားနဲ့ယူဇနာတရားဝေးတဲ့အရက်မှာနေတယ်မြင်ရဖို့ဆိုတာမဖြစ်နိုင်ဘူးပေါ့နော်အဝေးကြီးဟုတ်လားဒါမှမဟုတ်သောစာဟောတိတဲ့အဲ့ဒီပုဂ္ဂိုလ်ကဘလို့ဖြစ်နေလို့ဆိုတော့အနဘိဇာလူကာမေတုနတိဗ္ဗတာရာကောနောက်သူများပစ္စည်းကိုလိုချင်တယ်ဆိုတာမရှိဘူး ကာမေတုနတိဗ္ဗတာရာကောကာမဂုဏ်တွေမှာပြင်းပြင်းထန်ထန်ဆွဲမဲ့တယ်ဆိုတာမရှိဘူးအဖြာပါဏစိတ်တော့စိတ်ကပျက်စီးနေတာမဟုတ်အပရုဒ္ဓမနသင်္ကံပေါ်အတွေးတွေကလည်းပဲကြမ်းတမ်းနေတာယုံရင်းနေတာမဟုတ်ဥပါဒိတတတိတတိလည်းရှိတယ်တမဇာနောစင်ချင်းဉာဏ်ပညာလည်းရှိတယ်တမာဟိတော်တည်ငြိမ်တယ်ဧကကစိတ်တော်နော်တခုတည်းသောစိတ်နော်အာယုံတစ်ခုမှာယက်တည်နိုင်တဲ့စိတ်ရှိတယ်တန်ဟုတိန်တရီရောမျက်စိနာနာလျာကိုစိတ်အင်းဒီ၆ပါးကိုလည်းပဲ ကောင်းကောင်းမွန်မွန်ထိမ့်သိမ့်နိုင်တယ်အထာခောသောတန်တိကေဝမေရှံအဟင်္စတတံအဲ့ဒါလို့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကငါနဲ့နီးတယ်တဲ့ငါလည်းပဲသူနဲ့နီးတယ်အပြန်အလှန်လေးတောင်မြတ်စွာဘုရားဟောတယ်နော်သူဟာလည်းငါနဲ့နီးတယ်ငါလည်းသူနဲ့နီးတယ်တန်ကိတ္တဟေတုဘာကြောင့်တော့တဲ့ဓမ္မဟိသောဘိက္ခွေဘိက္ခုပတ္တိဓမ္မပတ္တံတော်မံပတ္တိအဲ့ဒီပုဂ္ဂိုလ်ကတရားကိုမြင်တယ်တဲ့တရားကိုမြင်တဲ့အတွက်ကြောင့်သူဟာငါ့ကိုလည်းမြင်တယ်တဲ့အဲ့လိုမင်းရှိပြီးတော့မြတ်စွာဘုရား နော်ဂါထာ၃ပုဒ်ဆက်ပြီးတော့ဟောတယ်อืมအဲ့ဒါကြတော့ဥက္ကတော့ရပြီနော်အနုဘန္နောပိစေအတမေသောသဝိကတဝအေဇာနုကိုအနေဇတနေဘုတတ္တသနေဘုတောဂိရောသောဝိတဂိရတပတ္တယဝင်စအာရကပထမဂါထာဟုတ်လားနောက်ကနေပြီးတော့လိုက်နေတော့လည်းပဲနော်အလိုကြီးမယ်ရံညိုးဖွဲ့တဲ့စိတ်တွေရှိမယ်ဆိုလို့ရှိရင်နော်တဏှာရဲ့အလိုဆန္ဒနောက်လိုက်နေရတဲ့ပုံကိုယ်ဒီတဏှာကင်းတဲ့မြတ်စွာဘုရားနဲ့ဘလောက်ဝေးတယ်လဲဆိုတာကိုကြည့်ပါနော် မငြိမ်းအေးတဲ့အဲ့ဒီပုဂ္ဂိုလ်ဟာငြိမ်းအေးတဲ့မြတ်စွာဘုရားနဲ့ဘလောက်ဝေးသလဲဆိုတာကိုကြည်ပါနော်တက်မဲ့မှုတွေပြင်းပြင်းထန်ထန်ရှိနေတဲ့ပုဂ္ဂိုလ်ဟာတက်မဲ့မှုကင်းတဲ့မြတ်စွာဘုရားနဲ့ဘလောက်ဝေးသလဲဆိုတာကိုကြည်ပါတဲ့ပတ္တရာဝန်စအာရကဘလောက်ဝေးနေသလဲဆိုတာကိုကြည်ပါနော်လူကသာနေနေတာတက်ချင်းကမတူဘူးဖြစ်နေအောင်နော်အေဇာနုကောအနေဇတနော်မြတ်စွာဘုရားကအနေဇတတဏမရှိတော့ဘူး तू ကတဏတွေအပြည့်ပေါ့နော် နေဘူးတတအနေဘူးတော့ မြတ်စွာဘုရားကနေဗုဒ္ဓတငြိမ်းအေးနေပြီသူကဘာတော့အနေဗုဒ္ဓတမငြိမ်းအေးဘူးကိတော်သောဝိတခေရတမြတ်စွာဘုရားကမမုံမှုကင်းနေတယ်သူကမမုံမှုမကင်းဘူးတတ်ချင်းမတူတဲ့အတွက်ကြောင့်လူချင်းနီးနေတော့လည်းပဲတကယ်စင်စစ်အဲ့ဒီအခြေအနေတစ်ခုဟာဘလောက်ဝေးနေတယ်လဲဆိုတာမြင်အောင်ကြည့်လို့ပြောတာနော်ယောသဓမ္မမဘိညာယဓမ္မမညာယပဏိတော်ထာရောဝနိဝါတိသအနေဇဥပသမတိ ပုဂ္ဂိုလ်တယောက်ကတရားကိုထွင်းဖောက်ပြီးတော့သိပြီးမြင်ပြီးဟေးဆိုရင်ရောရဟရောဝနိဝတိစာနော်လေးငြိမ်ရာရက်မှာရှိတဲ့ရေရေအိုင်ကြီးလို့အလွန်ငြိမ်သက်နေတယ်တဲ့ပြီးတဲ့ဥမာကောင်းအောင်နော်ရတောဝနိဝတိစာအနေဇောဝုပတမတိသူ့ရဲ့စိတ်ဟာလည်းငြိမ်အေးနေတယ်တဲ့အဲ့လိုဆိုရင် အနေဇောသောအနေဇတနိဗ္ဗုတတ္တသနိဗ္ဗုတောဂေတောသောဝိတခေရတပတ္တယဝင်စာတဏိကေ နော်တဏှာကင်းတဲ့အဲ့ဒီပုဂ္ဂိုလ်ဟာတဏှာကင်းတဲ့မြတ်စွာဘုရားနဲ့ဘလောက်နီးသလဲဆိုတာကိုကြည်ပါတဲ့ဟုတ်လားငြင်းအေးတဲ့အဲ့ဒီပုဂ္ဂိုလ်ဟာငြင်းအေးတဲ့မြတ်စွာဘုရားနဲ့ဘလောက်နီးသလဲဆိုတာကိုကြည်ပါနော်တက်မဲ့မှုမရှိတဲ့အဲ့ဒီပုဂ္ဂိုလ်ဟာတက်မဲ့မှုကင်းတဲ့မြတ်စွာဘုရားနဲ့ဘလောက်နီးသလဲဆိုတာကိုကြည်ပါတဲ့အဲ့တော့နီးတယ်ဝေးတယ်ဆိုတာဘာပေါ်မှာမူတည်တာတော့နော်ဓာတ်တဘာဝပေါ်မှာမူတည်တာပေါ့နော်မြတ်စွာဘုရားရဲ့ဓာတ်တဘာဝနော်ဒီတတ္တဝါရဲ့ဓာတ်တဘာဝ တူညီမှုရှိလေလေနီးကပ်တယ်လို့ပြောရလေလေတူညီမှုမရှိလေလေဝေးကွာတယ်လို့ပြောရတယ်ဒါမြင်တယ်မမြင်ဘူးဆိုတာ ਨੇ ပတ်သက်ပြီးတော့ဒါချက်ထွင်ပြီးတော့အတွေးပွားစရာလေးကိုပြောတာပါဒီလိုအတွေးမျိုးတွေကတော့တန်ဖိုးရှိတယ်လို့ဆိုရမယ်နော်ဒါကြောင့်သမဏနိစ္စတသနာနော်ငြင်းအေးတဲ့နော်ယဟန်တွေကိုနော်ဖူးရခြင်းမြင်ရခြင်းတွေ့ရခြင်းကြုံရခြင်းဟာမင်္ဂလာဆိုတာ ਨੇ ပတ်သက်ပြီးတော့အဲဒီအကြောင်းအရာလေးတွေကိုဘုံဘုံတို့ နော်အတွေးပွားစရာလေးဒါနေကုန်းပိုင်းအနေနဲ့ပြောပါတယ်ဟုတ်လားအဲ့တော့တရားကိုမြင်မှသာလေဘုရားကိုမြင်တယ်တရားကိုမမြင်ရင်ဘုရားကိုမမြင်ဘူးဆိုတဲ့မြတ်စွာဘုရားရဲ့ဒေသနာတော်ဟာဘလောက်ဓမ္မဒိဋ္ဌံကြားတယ်လဲဆိုတာလေးကိုလည်းပဲကြည်ညိုသရာပွားဖို့ဘုံဘုံကပြောပြတာဟုတ်လားအဲ့တော့ဒီကနေ့သမဏနင်စတသနမင်္ဂလာပြောကြတာလေးတွေနည်းနည်းလေးအနှစ်ချုပ်ကြည့်အောင်နော်သမဏနင်စတသနနော်သမဏတွေကိုတွေ့မြင်ရခြင်းဟာမင်္ဂလာ အဲ့တော့တမနာဆိုတာဘာတော့ပထမဆုံးဘုန်းဘုန်းတို့သုံးမျိုးတောင်ပြောလိုက်တယ်နော်ဥပီလေးတုံးထားကမြနဲ့တမနာလို့ခေါ်တာမဟုတ်ဘူးဟုတ်လားအကျင့်အကင်းနေမယ်လိန်ညာတဲ့စကားကိုပြောမယ်လောဘတွေနဲ့ပဲပြည်နေမယ်ဆိုဘလို့လုပ်ပြီးတော့တမနာဖြစ်နိုင်မယ်တော့ယောဇာသမိတိပါပါနိအနုံထူလာနိတပ္ပတောသမိတတ္တာဟိပါပါဏတမနောတိပုဇ္ဇတိမကောင်းမှုကြီးကြီးငယ်ငယ်ဟူသမျှကိုနော်ငြိမ်းအေးစေတဲ့ပုံကိုယ်ကိုယ်သာနဲ့တမနာလို့ခေါ်တာအား ။နောက်ထပ်ဘိက္ခုရဲ့အဓိပ္ပာယ်ကိုထပ်ပြောသေးတယ်နော်။ဟဋ္ဌတန်ယတောပါရတန်ယတောဝါစာတန်ယတောတန်ယတောဓမောအစ္စဒရတောတမဟိတောဧကောတန်တုတ်တိတောဓမဟုဘိက္ခုဟုတ်လားကိုယ်ကိုစောင့်ကြည့်တယ်လက်ကိုစောင့်ကြည့်တယ်ခြေကိုစောင့်ကြည့်တယ်နှုတ်ကိုစောင့်ကြည့်တယ်နော်အတွင်းမှာပျော်မွေ့တယ်တည်ငြိမ်တဲ့စိတ်ရှိတယ်တယောက်တည်းနေနိုင်တယ်နော်ရောင်ရဲတဲ့စိတ်ရှိတယ်ဒီလိုပုဂ္ဂိုလ်ကိုဘိက္ခုယဟန်လို့ခေါ်တယ်နော်ယဟန်ဆိုတာဘုရားဆင်းသက်လာစကားလို့ပြောခဲ့တော့အရဟန္တ ယဟန္တာအဲ့ဒီကဆင်းသက်လာတာဟုတ်လားအလုံးစုံသောနံရုပ်ရဲ့ပုံမှာမျက်နှာမှုမရှိဘဲနဲ့ပျက်စီးသွားတဲ့အချိန်မှာလည်းပဲစိုးရိမ်မှုမရှိတဲ့ပုဂ္ဂိုလ်ကိုလည်းယဟန်လို့ခေါ်တယ်။တပ္ပသောနာမရူပသမေယတနတ္ထိမမန်ရေးတံအတ္တဒါသနာသောစတိတဝေဘိက္ခုတိဟုစတိဒါသမဏရဲ့အတိပ္ပယ်လေးတွေမှတ်သားစရာကောင်းလို့သူတို့ကိုပြန်ပြောတာနော်။ဘာကြောင့်ဒီသမဏပုဂ္ဂိုလ်တွေကိုမြင်ရတာမင်္ဂလာဖြစ်တော့အကျိုးကျေးဇူးခုနှစ်မျိုးကိုရရှိတယ်လို့ဒါအနှစ်ချုပ်လေးပြောတာနော်။ တတဝါတွေရဲ့စိတ်ကိုစင်ကြယ်စေတယ်တောကပရိဒေဝကိုကြော်လွှားနိုင်တယ်ဒုက္ခဒေါမနတကိုချုပ်ငြိမ်းစေတယ်ဉာဏ်ဆင့်ဆင့်မြင့်ပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တယ်ဒါတဲ့ကြည်ကျယ်တဲ့မင်္ဂလာရှိဦးမလားဆိုတာလေးကိုတွေးဖို့ပေါ့ဟုတ်လားအင်းတက်တဲ့အနေနဲ့ဗာပြောတော့ဥပါဒိတနဲ့နော်ရှင်အတ္တစီရဲ့တွေ့ဆုံမှုနော်အတောကနဲ့និရောဓတာမဏေရဲ့တွေ့ဆုံမှုအနောရထာနဲ့ရှင်အရဟံရဲ့တွေ့ဆုံမှုဒါလေးတွေကိုဘုန်းဘုန်းတို့ပြောခဲ့တယ်ဟုတ်လားပြီးတော့တမနာဆိုတာ တကယ်တမ်းကဘာဧည့်သည်သာသနာတွင်းမှာသာလျှင်ရနိုင်တယ်တွေ့နိုင်တယ်ဖះပွင့်ရတာလောက်ခက်တယ်ဒါလေးကိုဘုန်းဘုန်းတို့ပြောခဲ့တယ်ဟုတ်လားအဲမဂ်ခင်ရှိပါအကျင့်မြတ်တရားရှိတဲ့သာသနာမှသာလျှင်တမနာဆိုတာရှိနိုင်မဂ်ခင်ရှိပါအကျင့်မြတ်မရှိတဲ့အဆုံးအမတွေမှာတမနာစစ်မှန်တဲ့တမနာဆိုတာမရှိဘူးဒါပြောရတယ်နော် ပြီးရင်ဗာဆက်ပြောတော့နော်လူနဲ့ယဟန်နဲ့မတူဘူးဆိုတာလေဟုတ်လားလူဆိုတာကအပူအရှုပ်တွေများတယ် ယဟန်ဆိုတာကဘာတော့အေးအရှင်းဘက်ကိုဥတီထားတယ်အခြေခံချင်းကိုကဆိုမတူဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ဘာပြောတော့ဝိသနခဇတ်လုံလမပြုတ်တဲ့ပုံကိုရဲ့အိမ်ဟာမတည်နိုင်ဘူးမှုသားမပြောတဲ့ပုံကိုရဲ့အိမ်ဟာမတည်နိုင်ဘူးနော်ဒဏ်ကိုမခံယူတဲ့ပုံကိုရဲ့အိမ်ဟာမတည်မတည်နိုင်ဘူးသူများကိုမနှိပ်စက်တဲ့ပုံကိုရဲ့အိမ်ဟာမတည်နိုင်ဘူးဒီလိုအကြအပေါက်တွေအပြစ်အနာစာတွေများတဲ့နေရာမှာဘလို့ပညာရှိမျိုးဟာပျော်မွေ့နိုင်မလဲဆိုတဲ့အဓိပ္ပာယ်မျိုးပြောတာဟုတ်လားနောက်ဆုံးပါပြောတော့ တရားကိုမြင်မှဘုရားကိုမြင်တယ်ဆိုတဲ့စကားလေးကိုပြောခြင်းလို့တော့သင်္ကာတိကဏ္ဍတုတ်တံဘုရားနဲ့အနီးအဝေးဒီသဘောလေးတွေကိုဘုံဘုံတို့ပြောပါတယ်ဟုတ်လားအဲ့တော့အချိန်လဲစေ့သွားပြီနော်တမနာနိစ္စဒသနမင်္ဂလာသူမြတ်ပုဂ္ဂိုလ်ဟူသမျှကိုမကြာခဏတွေ့ဆုံလေတဲ့နောက်ဆက်တွဲကောင်းကျိုးချမ်းသာတွေကိုများစွာဖြစ်ထွန်းစေတဲ့လို့သူတည်လည်းပဲမင်္ဂလာတရားဆိုပြီးတော့ဒါဘုံဘုံတို့တော့မှတ်သားပြီးတော့ဒီမင်္ဂလာတရားအစာထား အလုံးသောမင်္ဂလာတရားတွေနဲ့ပြည့်စုံအောင်ကြိုးစားအထောက်နိုင်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ကြိုးပမ်းအထောက်ကြရသောနော်ဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မညံပုညမျက်နှိဗံကိုလျင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်တော်ဟုပတ္တနာအောင်စုပြုကြဂုံရာတည်း